သာသနာတော်အသက်ကရေ2560ပြည့်နှစ်ကောဇာအသက်ကရေ1398ခုနှစ်နေုံလာဇန်တရက်ခရစ်နှစ်2016ခုနှစ်ဇွန်လ6ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆန်ဂေးပရိယေစီတီး ဒေါက်တာဥမောင်မောင်ဒေါ်မေယုသမီးမချုသင်းမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝန်ဆရာတော်ဤမဟာစီတတိပဋ္ဌာန်9ရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့တတိပဋ္ဌာန်ဂုံရည်ပြတရားတော်ဘာတရားတော်လဲ ဒီတတိပဋ္ဌာန်တရားတွေကိုမိမိတို့ရိုးရိုးသေးသေးနဲ့ရှုပွားအားထုတ်လို့ရှိရင်ဒီလိုအကျိုးဒီလိုဂုဏ်ရည်တွေပြည့်စုံနိုင်တယ်ဆိုတာကိုထုတ်ဖော်ပြပြီးတော့ဟောကြားပေးတဲ့တရားမို့တတိပဋ္ဌာန်ဂုဏ်ရည်ပြတရားတော်လို့ဒီလိုအမိလေးပေးပြီးတော့ဟောတာဖြစ်ပါတယ်ဒီတော့တတိတတိပဋ္ဌာန်ကျင့်စဉ်နေအားဖြင့်ဘုန်းကြီးတို့ယောဂီများကို တတိပဋ္ဌာန်၄ပါးရှုမှတ်ပွားများအားထုတ်ပုံလည်းပဲအချင်းချုပ်သင်ကြားပေးပြီးပြီကာယ ानु ပဒနာတတိပဋ္ဌာန်ကိုမူရာကိုဘယ်လိုရှုမှတ်မလဲဝေဒနာ ानु ပဒနာတတိပဋ္ဌာန်ဝေဒနာကိုဘယ်လိုရှုမှတ်သွားမလဲစိတ်တ ानु ပဒနာတတိပဋ္ဌာန်စိတ်လေးတွေဖြစ်တိုင်းဖြစ်တိုင်းဘယ်လိုဘယ်လိုရှုမှတ်သွားမလဲ ဓမ္မနုပဒနာတတိပဋ္ဌာန်သဘောအာယုံလေးတွေဖြစ်ပေါ်လာတဲ့အခါမှာလည်းရှုမှတ်သွားမယ်ရှုမှတ်ပုံ ရှုမှတ်နည်းတတိပဋ္ဌာန်ဝိပဿနာရှုမှတ်ပုံရှုမှတ်နည်းကိုဘုန်းကြီးပြောကြားပေးနေတာပါဒီတတိပဋ္ဌာန်တရား၄ပါးကိုရှုတဲ့အခါမှာလည်းပဲမြတ်စွာဘုရားကဣရိယာပဌာပိုင်းမှာဣရိယာပုတ်၄ပါးရှုမှတ်ပုံကိုမြတ်စွာဘုရားကဒီလိုဟောကြားထားတယ် ပုဏ္ဏဇာပရံဘိကဝေဘိက္ခုကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိထီတော်ဝါထီတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိဘေကဝေယံတော်များဥจิตတတို့ပုဏ္ဏဇာပရံရှုမှပွားများအထုပ်ပုံနောက်တစ်မျိုးကား ဘေကုယဟန်တိဝတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံ သွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါမနေ့ကဘုန်းကြီးဒီဣရိယာပဒပိုင်းမှာ ကိစ္ဆတောဝါကိစ္ဆမိတိပဇာနာတိဆိုတဲ့ဒီပါဠိအရာတွားတဲ့အမူအရာ ရှုမှတ်ပုံတွေကိုဘုန်းကြီးမင်းကဟောကြားပေးခဲ့တယ်။တွားတဲ့ကံမှာဘုန်းကြီးတို့များသောအားဖြင့်ဘုန်းတရားလက်မဲ့တွားနေတဲ့ပုဂ္ဂိုလ်များကြတော့ငါတွားတယ်သူတွားတယ်ယောက်ျားတွားတယ်မိန်းမတွားတယ်ဈေးကိုတွားမယ်လူကိုတွားမယ်စသည်ဖြင့်ပေါ့။ အဲ့ဒီအတိနဲ့သွားတရားရှုမှတ်နေတဲ့ယောဂီရဲ့အတိကြတော့အဲ့လိုငါသူယောက်ျားမိမပုဂ္ဂိုလ်တ attva အသွားမဟုတ်တော့ဘူးယုံနဲ့နံသွားနေတာလေးကိုတေချာဉာဏ်နဲ့မြင်အောင်ရှုကြည့်ပြီးတော့သွားတာသွားတာချင်းလည်းမတူအတိချင်းလည်းမတူမတူတဲ့အတွက်ကြောင့် တာမန်ပုဂ္ဂိုလ်တရားမရှိမှဘယ်နဲ့သွားလို့သိတယ်အတိကကမ္မထံလည်းမဟုတ်ဘူးတတိပဋ္ဌာန်ဘာဝနာလည်းမဟုတ်ဘူးတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိကြတော့တကယ်ကိုပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတဲ့အဲ့ဒီအမှားအတိကိုလည်းပဲပယ်နိုင်တယ်အသက်ကောင်းငါကောင်းကိုလည်းခွန်နှုတ်နိုင်တယ်ဒါကြောင့်တတိပဋ္ဌာန်ဘာဝနာလည်းမြည်တယ်ကမ္မထံလည်းမြည်တယ်လို့ဒီလို ကျမ်းဂန်များမှာဖွင့်ပြီးတော့ပြထားတယ်။နောက်သွားတဲ့အခါမှာလည်းပဲငါသွားတယ်ငါသွားတယ်ဆိုတာမဟုတ်ဘူးစိတ်တကိရိယာဝါယောဓာတုဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်ကိစ္စတိသွားတယ်စိတ်ကသွားခြင်းလို့ယုတ်ကြီးကသွားနေတယ်။ဒါလေးဟာတေချာတတိထားပြီးတော့ ရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဆိုရင်ရှင်းရှင်းလင်းလင်းလေးကိုပေါ်နေတယ်။ဒါကြောင့်မို့ဒေသနာမှာကိစ္ဆာမိတိစိတ်တံသွမ်းမီဟုကြံသောစိတ်သည်ဥပ္ပစ္စတိရှေးဥစွာဖြစ်ပေါ်တယ်။စိတ်ကရှေးဥစွာဖြစ်ပေါ်လာတယ်။အဲဒီလိုပဲဒီမှာထံရကထတော့မယ်ဆိုရင်လေထခြင်းစိတ်ကစပြီးပထမဖြစ်ပေါ်လာတယ်။ရက်တဲ့ခံမှာလည်းဒီရက်ခြင်းစိတ်ကအိတ်တော့မယ်ဆိုရင်လည်းအိတ်ခြင်းစိတ်ကစိတ်ကနေပြီးတော့ ပထမအဆုံးဖြစ်ပေါ်လာတာဒါကြောင့်ကိစ္ဆာမိတိစိတ်တံသွားမည်ဟုကြံသောစိတ်သည်ဥပ္ပစ္စတိရှိဥစွာဖြစ်ပေါ်တယ်တန်ထိုစိတ်ကဝါယာဇနိတိတောင့်တင်းလှုပ်ရှားမှုကိုဖြစ်ပေါ်စေတယ်ဝါယောအဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တိန်ကာယဝိညာဉ်ဟုဆိုသောတတ္တိထုကိုတွန့်ကံမှုတတ္တိထုကိုဇနိတိဖြစ်ပေါ်စေတယ်စိတ်ကသွားခြင်းတဲ့အခါကျတော့ဒီမှာဝါယောဓာတ်တွေကတဖြည်းဖြည်းတွန်းကန်တောင့်တင်းလှုပ်ရှားမှုတွေဖြစ်လာတယ် အဲ့ဒီကြတော့မှစိတ်တကရိယာဝါယောဓာတုဝိဖာရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်တက္ကလတ္တကာယတာဟောဒီတကိုယ်လုံးဟာပုရတော်ဘိနိဟာတော့ရှိဘက်သို့တည့်တည့်ဆောင်သွားခြင်းကိုကမဏန္တိဟုတ်စေတိသွားတယ်လို့ခေါ်ရတယ်။အဲတော့သွားနေတဲ့ကကလတ်မှာဘုန်းကြီးတို့ယောဂီများက သူ့ရဲ့ဒီမှာခြေလန်းတိုင်းခြေလန်းတိုင်းကိုသွားတယ်သွားတယ်လို့ရှုလို့လည်းရတယ်သို့မဟုတ်ညာခြေလန်းနေဘယ်ခြေလန်းနေဒီမှာတလန်းတစ်ချက်မှကလေးနဲ့သွားလို့ရတယ်တလန်းကိုနှစ်ချက်မှကလေးနဲ့ကြွားတယ်ခြားတယ်သွားလို့ရတယ်တလန်းကို သုံးချက်မှတ်ကလေးနဲ့ကြွားတယ်လမ်းနေခြားတယ်ကြွားတယ်လမ်းနေခြားတယ်အားလုံးဟာသွားနေတဲ့အမူအရာကြီးတွေပဲ အဲ့ဒီသွားနေတဲ့အမူအရာကိုသေချာစူးစိုက်ပြီးတော့ရှုနေလို့ရှိရင်အဲ့ဒီမှာသူ့ရဲ့သဘောအမှန်လေးတွေတောင်းမှု တင်းမှုပေါ်မှုလေးမှုရွေရှားမှုအဲ့ဒီသဘောလေးတွေမာမှု ပြောမှုဒီသဘောလေးတွေအားလုံးသိလာပြီဆိုရင်တကယ်ယုံနံကိုအမှန်သိတော့တာပဲလေငါသွားတာသူသွားတာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမသွားတာမရှိတော့ သွားခြင်းနဲ့စိတ်နှံအကြောင်းသွားမှုဆိုတဲ့ယုတ်ကြိုးကြီးဖြစ်နေတာစိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ယုတ်ကြိုးကြီးဖြစ်နေအဲ့ဒါကိုတည်တည်ချာချာသဘောပေါက်သွားတယ်သဘောကျသွားအဲ့ဒီကတဘာဝယုံနံကိုမြင်ပြီဆိုရင်ဆက်ပြီးရှုလိုက် ရှုမှတ်အားထုတ်လို့ရှိရင်ခြေလန်းတိုင်းခြေလန်းတိုင်းရဲ့တလန်းပြက်သွားလိုက်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြက်သွားလိုက်တလန်းအသစ်ဖြစ်ပေါ်လာလိုက်ခြေလန်းတိုင်းရဲ့မမြဲပုံကိုယောဂီပုဂ္ဂိုလ်ဉာဏ်နဲ့သိလာတယ် ဒါဘုန်းကြီးပြောနေတာအကျဉ်းစားနော်တလန်းပြက်သွားလိုက်တလန်းပြက်သွားလိုက်ဆိုတာအကျဉ်းစားယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ဟာအင်မတန်ထက်မြက်လို့တမာရီတရားတွေအာကောင်ထက်မြက်လာတဲ့အခါကလည်းကြတော့ကြွခိုက်ကလေးမှာတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေတရေးရင်းနဲ့တခါနဲ့ကြွမှုလေးရဲ့အစဉ်စဉ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒါတွေကိုမြင်လာလမ်းမှုလေးရဲ့အစဉ်စဉ်ဖြစ်ဖြစ်နေတဲ့သဘောတရားမြင်လာတယ်ချမ်းမှုလေးရဲ့အစဉ်စဉ်ဖြစ်ဖြစ်နေတဲ့သဘောတရားမြင်လာတယ် အဲ့ဒီမှာဖြစ်ဖြစ်ပေါင်းများစွာအလုံးကိုတွေ့သိလာနိုင်တယ်။အဲ့ဒီကဖြစ်ဖြစ်ဉာဏ်နဲ့အားပြည့်လာတဲ့ခါကျတော့ဟောဒီဖြစ်မှုပြမှုမပြတ် အမြဲတမ်းနှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းဘာတစ်ခုမှမဖြစ်လို့အစိုးမရတဲ့အနတ္တအဲ့ဒီမှာနိစ္စဒုက္ခအနတ္တသဘောတွေဉာဏ်ထဲမှာရှင်းရှင်းလင်းလင်းဖြစ်ပြီးတော့ဒီဉာဏ်นี่ပြည့်စုံပြီဆိုရင်အောက်ထက်အပေလွတ်နိုင်လောက်တဲ့ မဉ္ဇဉ်ဖူဉ္ဇဉ်ရနိုင်တယ်သောတာပန်ဖြစ်နိုင်တယ်ပါရမီတို့ရှိမယ်ဆိုရင်မနေ့ကဘုန်းကြီးပြောခဲ့တယ်သူပတ္တယဟန်ကြီးကဲ့သို့ပါယဟန်ကြီးလေသူပတ္တယဟန်ကြီးဟာထိုင်ရှုမှတ်ရင်ယဟန္တာဖြစ်တာလားဈဉ္ညာလျှောက်ရှုမှတ်ရင်လားဟေးဈဉ္ညာလျှောက်ရှုမှတ်ရင်နဲ့ယဟန္တာဖြစ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဈဉ္ညာကိုလည်းပဲ တမန်ငါရှံငါလေးပြီမရှုဘဲနဲ့တေချာစူးစိုက်ရှုပါတေချာစူးစိုက်ရှုရင်ယောဂီတို့ဈဉ္ညာရှုမှတ်နေရင်နဲ့တရားတွေတွေ့နေလိမ့်မယ်ယုတ်တရားနံတရားတွေတွေ့နေလိမ့်မယ်အကြောင်းကျိုးတရားတွေတွေ့နေလိမ့်မယ်ဖြစ်ပျက်တရားတွေတွေ့နေလိမ့်မယ်အိစ္ဆဒုက္ခအနတ္တတရားတွေတွေ့နေလိမ့်မယ်စိတ်ထဲကနေဆင်ញင်ပြီးတော့အိစ္ဆဒုက္ခအနတ္တဒီလိုဆင်ញင်ပြီးသိတာမဟုတ်ဘူးဉာဏ်နဲ့ကိုဖြစ်ပြီးပြက်သွားလို့ မမြဲတာဖြစ်ဖြစ်ပြက်တည်တဲ့အမြဲတမ်းဖြစ်ပြက်နေလို့ဆင်းရဲတာဒီဖြစ်မှုပြက်မှုတရားတွေမလိုချင်ဘူးဆိုရင်မရတော့အစိုးမရတဲ့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုကိုယ်တိုင်ပဲရှုမှတ်နေရင်လည်းကိုပဲသဘောကျပြီးသိသွားမှာဒါကြောင့်ဈဉ္ညာလျှောက်ရင်းနဲ့တရားတွေတေချာတွေ့သွားလိမ့်မယ်တေချာမြင်သွားလိမ့်မယ်ပါရမီလို့ရှိရင်စောစောကပြောတဲ့သူပတ္တယဟန်ကြီးကဲ့သို့ယဟန်နာတိအောင်ဖြစ်သွားနိုင်တယ်တကယ်လို့မိမိမှာပါရမီမပြည့်စုံသေးလို့ ယန္တာမဖြစ်သေးဘူးဆိုရင်လည်းပဲစိတ်ဓာတ်မကြနဲ့ဈဉ္ညာရိုးရိုးသေးသေးဈဉ္ညာအမှတ်တရားကိုရှုမှတ်အားထုတ်နေခြင်းအပြင်အကျိုး၅မျိုးရနိုင်တယ်အကျိုးဘယ်နှမျိုးရနိုင်လဲအကျိုး၅မျိုးရနိုင်တယ်ဒါဈဉ္ညာလျှောက်ခြင်းအပြင်ရှုမရှိဘူးအကျိုး၅မျိုးရနိုင်တယ်နံပါတ်၁ကအတ္တနဲ့ကမောဟောတိ ခရီးရှည်သွားနိုင်တဲ့အကျိုးရမယ်။ဘာအကျိုးရမှာလဲ။ခရီးရှည်သွားနိုင်တဲ့အကျိုးရမယ်။ဈဉ္ဉံလျှောက်ပေးနေ။ဈဉ္ဉံမလျှောက်ရင်ခရီးအရှည်ကြီးတောင်မဟုတ်ဘူးဟိုဘက်ဒီဘက်လှုပ်တာလှဲ့တာတောင်မလှုပ်နိုင်မလှဲ့နိုင်။ဘုန်းကြီးအဲ့ဒီလိုတက္ကမကြီးတို့ကိုဘုန်းကြီးတွေ့ဘူးပါလေ အဲ့ဒီဒကမာကြီးဟာမော်လမြိုင်ဘက်စီကရေးပိတ်တော့စတဲ့အဲ့ဒီဘက်ကသူရဲ့စီးပွားရေးလုပ်ငန်းကတင်မောကြီးတွေမော်တော်ကြီးတွေသူတို့ခင်သူတို့ခါကတော့ဟိုဘက်ကပီနန်နဲ့ဒီလိုကုတန်ရောင်းဝယ်မှုနဲ့အမတန်ကို ကြီးပွားချမ်းသာပြီးတော့ရန်ကုန်မြို့ပေါ်မှာဟိုးတစ်ချိန်ကဘုန်းကြီးတို့နှစ်ပေါင်း30ကျော်40လောက်ကတည်းကဟိုမှာသုဒ္ဓတက်ကြီးနဲ့အင်မတန်ကျယ်ဝန်းတဲ့ခြံကြီးနဲ့နေတဲ့ပုဂ္ဂိုလ်ပါမြို့လယ်မှာသမ္ပတရုပ်ရှင်ယုံကြီးနာမှာ ဒကမာကြီးရဲ့အမည်ကိုလည်းဘုန်းကြီးကမှတ်မိနေပါတယ်။ဘာကြောင့်လဲဆိုသူ့ယုတ်ကလည်းတခါမြေယုံနဲ့မှတ်မိတဲ့ယုတ်ပါ။တယုတ်စစ်ဖြစ်ပေမဲ့လို့လည်းပဲငချိတ်တယုတ်ဖြစ်တဲ့အတွက်မဲလိုက်တဲ့အသာလွန်မယ်။ဒကမာကြီး။နောက်ပြီးတော့သိပြီပစ္စည်းဥစ္စာ ချမ်းသာတဲ့အခါကျတော့စိန်အတူခန္ဓာပေါ့စိန်ခန္ဓာဘာမှခိုင်းစီတွေနဲ့ဟိုဟာဆိုရင်လုတ်ပြီဒါဆိုရင်လုတ်ပြီ။ ရေလေးတောင်မှကိုယ့်အကူခတ်တော့ချင်တာမို့ရေခတ်ခဲ့မယူခဲ့ညာယူခဲ့ထိုင်ရနေပဲအဲ့ဒီလိုမလုံမချမ်းငြိမ်အငြိမ်းစားနေတဲ့အခါကျတော့နောက်ကြတော့လှုပ်လို့ကိုမရတော့နည်းနည်းလေးလှုပ်လှုပ်ရှားရှားဖြစ်လိုက်တာနဲ့ဟောရဟောရခတ်နေတာမောတာနည်းနည်းလေးလှုပ်လှုပ်ရှားရှားဖြစ်လိုက်တာနဲ့မောတာဟိုဘက်ဒီဘက်လို့နောက်ဆုံးဓမင်းစားတာတောင်မှ तू အပေါ်ဆုံးတက်မှ तू အိတ်ကမ်းမှဓမင်းစားကမ်းတောင်မစားဘူး तू ပြင်မကိုထွေးပြီးဇပွဲကုံကရထံကုံနဲ့မစားဘူးအဲ့ရပုံမှာပဲဟိုရှိဇပွဲကုံထိုးပြီးတော့အဲ့ရပုံမှာထိုင်ရင်စားအဲ့ဒီလောက်နောက်ကြတော့သူဟာကိုယ့်ရဲ့ကျမ်းမာရေးကိုယ့်ရဲ့အနေအထားအလှူရှားမခံတဲ့ခါကျတော့သူမသေးခင်မှာတရားလေးအထုတ်ခြင်းနဲ့နောက်ဆုံးတရားညောင်ဆောင်မှာတရားလေးနဲ့တွားခြင်းနဲ့သူ သူ့မှာဘာတရားမှမသိဘူးဘာတရားမှမရှိဘူးဆိုတော့အဲ့ဒီမှာတရားအထုတ်ခြင်းနဲ့ဆရာတော်ဘုရားကြီးနဲ့လာရင်ကဘုန်းကြီးကိုလျှောက်တာအဲ့တော့တပည့်တော်တရားအထုတ်ခြင်းနဲ့ရပါလေတပည့်တော်ကိုဓမ္မယုံကြီးနဲ့နီးနီးပေးပါဟုတ်ကဲ့ဘုန်းကြီးပြောတယ်ဟုတ်ကဲ့မာစီရိတ်တာကြီးကဧက24ဧကရှိတယ်အဲ့ဒီအချိန်တုန်းကဒါမြန်မာနိုင်ငံမှာတော့အကြီးကျယ်ဆုံးရိတ်တာကြီးပေါ့ အဲ့ဒီမှာဒကမာကြီးလာတဲ့အခါကျတော့ဘုန်းကြီးကဟိုအရှိထိတ်အနောက်ထိတ်ဓမ္မယုံက အနောက်ထိတ်အဲ့ဒီဒကမာကြီးကို အရှိထိတ်ကစန္ဒမြိုက်ဆိုတဲ့ဇေယကိုပို့လိုက်တယ်နောက်ပြီးတော့စန္ဒမြိုက်ဆိုတာအနေမှန်းဖြစ်တဲ့အတွက်ကုန်းမော်တက်ရတယ်မာစီရိတ်တာကြီးကမြေကြီးမဟုတ်ဘူးအနေအမြင့်နေတယ်အဲ့ဒါသူ့မှာဂိုင်းစင်နှစ်ယောက်လောက်ခေါ်ရခေါ်ခဲ့ရတယ် အဲ့ဒါဒီတပန်းရင်ဓမ္မယုံကိုတက်ဖို့ရောက်ဖို့အတွက်ဒီဓမ္မကြီးကအနည်းဆုံး10ခေါက်တက်မနေ10ချိန်နဲ့မနေထိုင်ရတယ်တရားဓမ္မယုံရောက်ဖို့အဲ့ဒီလိုနန်းနာပြီးတော့တက်တယ်နောက်သူကလျှောက်တယ်အရှင်ဘုရားတဲ့ဘုန်းကြီးတို့တရားတထိုင်ထိုင်ပြီးတိုင်းဈဉ္ဉံတဏှာကြီးလျှောက်ရတယ်တရားတဏှာကြီးထိုင်ပြီးတိုင်းဈဉ္ဉံတဏှာကြီးလျှောက်ရတယ်အဲ့တော့တပည့်တော်ဈဉ္ဉံမလျှောက်ပြရစီနဲ့မရဘူးလျှောက်ရမယ် အထိုင်ကြီးနဲ့ထိုင်နေရင်ဒကမာကြီးဘာတရားမှမတက်ဘူးလို့ဝေဒနာတွေနဲ့ပဲလုံးချရိုက်ပြီးဒုက္ခရောက်သွားမယ်အဲ့တော့ဘုန်းကြီးကဟိုဘက်ထိတ်ဒီဘက်ထိတ်ခုံလေးနှလုံးယူပြီးတော့ခုံချပေးထားတယ်ဒီဘက်ထိတ်ကရှဟိုဘက်ထိတ်ရောက်ရင်တိုင်လိုက်နာသူတယောက်တည်းဒီတိုင်းအလွတ်မလျှောက်နိုင်ဘူးနော်သူမှာဘေးကတခါလေကလေးမလေးနှစ်ယောက်နဲ့တွဲပြီးလျှောက်တာဒီဘက်ရောက်ထိုင်မောနေတာဒီဘက်ကနေပြီးတော့ဟိုဘက်ရှဟိုဘက်ရောက်ရင်ထိုင် အဲ့ဒီလိုနဲ့နားခိုင်းတာနေ့စဉ်အဲ့လိုတရားစဉ္ညာချိန်မှာစဉ္ညာလျှောက်နောက်တဖြည်းဖြည်းနဲ့အဲ့ဒီမှာတစ်ခေါက်ကနေမထိုင်တော့ဘဲနဲ့ဒီဘက်တစ်ခေါက်ပြန်လျှောက်အဲ့ဒီလိုနဲ့လျှောက်လာလိုက်တာနောက်ဆုံးကြတော့ဒီကမာကြီးကတဏှာကြီးမနာတန်းတယောက်တည်းလျှောက်နိုင်သွားတယ်လေ့ကျင့်ကောင်းသွားတဲ့အခါကျတော့တဏှာကြီးလုံးဝမမောတော့ဘူးလျှောက်နိုင်သွားတယ်သူ့အဆောင်ကနေပြီးတော့ဓမ္မယုံမနာတန်းတက်နိုင်သွားတယ်ဒီကနေ့ ကိုရောစိတ်ရောကြန့်ခိုင်သွားတာလေကြည့်တရားမို့ဈဉ္ညာအမှတ်တရားကိုတကယ်ရှုမှတ်ပွားများအားထုတ်ပြီးဆိုရင်ခရီးရှည်သွားနိုင်တယ်ဆိုတဲ့အတိုင်းအခုသူခရီးရှည်ရှည်သွားနိုင်သွားတယ်ခရီးရှည်တင်လားဆိုတော့ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ဟာဗဒာနဲ့ခမောဟောတိကိုရောစိတ်ရောကြန့်ခိုင်တယ်ကိုရောစိတ်ရောဘာဖြစ်လဲကြန့်ခိုင်တယ် စိတ်ဓာတ်အင်အားတွေမြင့်တက်လာလိမ့်မယ်ခန္ဓာကိုယ်ဟာလည်းပဲတကယ်ကိုကြန့်ခိုင်လာလိမ့်မယ်နံပါတ်3အပါပါတော်ဟောတိစားထားတဲ့အစာတွေချစ်ချစ်လိမ့်မယ်စဉ္ညာလျှောက်ခြင်းအပြင်စားထားတဲ့အစာတွေဘာဖြစ်မလဲစားထားတဲ့အစာတွေချစ်ချစ်အဲ့ဒီအစာတွေချစ်ချစ်တယ်ဆိုတော့ကျမ်းမာရေးရောမကောင်းဘူးလား ကျမ်းမာရေးကောင်းတော့အသက်ရောမရှိဘူးလားဘာလို့ရတဲ့အကျိုးလဲဈဉ္ညာလျှောက်ရတဲ့အကျိုးတော့ကြည့်တရားမရသေးဘူးအကျိုးကလက်တွေ့ရနေပြီဘုန်းကြီးတို့ဒီလိုဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့ဒီမှာအသက်ရှည်သွားတဲ့ပုဂ္ဂိုလ်ရသော်ဘုရားရဲ့သာသနာမှာထင်ရှားခဲ့တဲ့ပုဂ္ဂိုလ်တူကို ထုတ်ပြရင်ဗိမ္ပိတာရမင်းကြီးကိုကြည့် ဗိမိတရမင်းကြီးဟာသူ့သားပေါ်မှာအင်မတန်ချစ်မြတ်နိုးတဲ့အတွက်သားလူချင်းနဲ့ဌိနန်းကို ပေးတယ်ပေးပေမဲ့သားမှာဆရာ အမိကိုမှားမိလို့ဗာမိကိုမှားမိတာလေဆရာအမိကိုမှားမိတဲ့အတွက်ကြောင့်ဆရာကမင်းဒီလိုလေးနဲ့မင်းဌိနန်းရယုံလေးနဲ့မင်းကကျေနပ်မနေနဲ့အားလုံးကမင်းအဖေရဲ့ ပရိသတ်ကြီးတယ်ပဲစစ်တပ်ကလည်းမင်းဖေရဲ့စစ်တပ်မူကြီးမရသေနာပတိတွေကလည်းမင်းဖေရဲ့အကုန်လုံးရဲ့မင်းဖေရဲ့လူတွေကြီးတယ်ပဲအဲတော့ဒီလူလေးနဲ့မင်းဖေသက်ရှိထင်ရှားရှိနေရင်မင်းထီးနှမ်းမြန်မင်းကမြဲမယ်ထင်လို့လားဆရာကဘသူကလဲဆရာကသင်ပေးနေတာအဲ့ဒီမှာဆရာကသင်ပေးနေတော့တို့ဆိုရင်ဘယ်လိုလုပ်ရမှာလဲ ဘယ်လိုလုပ်ရမှလဲရှင်းရှင်းလေးပဲအသေးသက်ပေါ့ဘသူကခိုင်းနေတာလဲဆရာခိုင်းနေတာနော်အဖေကိုအသေးသက်ရမှာတားလူချင်းနဲ့ထီးနှံကိုအဖေကဆင်းပေးပါလျက်နဲ့ကြီးကြီးသားသားမဖမ်းဘူးမချုပ်ဘူးသူ့ကိုဘာမှအရေးမယူဒါပေမဲ့အဲ့ဒီမှာဆရာအမိကိုမှတော့တားကသူ့အတူထီးနှံရလို့ဂျင်းနဲ့နေပြီသို့တော့အဲ့ဒီမှာဆရာကနေပြီးတော့တိုက်တွန်းတဲ့အတွက်ကြောင့်အဖေကိုကျင်းချတယ် ကိုယ်တိုင်မတတ်ချင်တော့အကျဉ်းချတာအကျဉ်းချရင်တော့ဒီမှာပဲလို့သူကတင်တယ်ဒါပေမဲ့မေတော်ကြီးအဝင်ခံတဲ့အတွက်မေတော်ကြီးကပွဲတော်စားတွေအများနဲ့ဆက်တာတတိယလို့ခမဲတော်ကြီးနဲ့ပါစံမိလားမစံသေးဘူးဘာကြောင့်လဲပွဲတော်စားတွေစားသုံးနေရတဲ့အတွက်ကြောင့်ဒီလိုဆိုရင်မေတော်ကြီးသွားတဲ့အခါမှာပွဲတော်စားတွေယူသွားလို့မရအောင် လက်ကဘာမှမယူရဆိုပြီးအမိန့်ထုတ်လိုက်တယ်လက်ကမယူရတော့မေတော်ကြီးကသပင်ပေါ်မှာစရုံးနဲ့စရုံးထဲမှာထည့် အင်ကြီးထဲမှာစားဝယ်တောက်ဖွဲ့တွေအင်ကြီးထဲမှာအင်ကြီးလိုချုပ်ချုပ်ပြီးစားဝယ်တောက်ဖွဲ့တွေအင်ကြီးထဲထည့်ပြီးယူသွားတယ်တတိယလိုခမဲတော်ကြီးနိုင်ပါစံမီလားမစံသေးဘူးဘာကြောင့်လဲဒီလိုပဲပွဲတော်စားတွေဒီလိုမဲတော်ကြီးယူလာဒီလိုဆိုရင်မဲတော်ကြီးအပေါ်အင်ကြီးလုံးဝမဝေရစပင်ကို မထုံးရစပင်ကို ဖြီးပြီးတော့ဖြန့်ပြီးသွားမယ်ဟောအဲ့ဒီမှာ အခြားချိုးပွဲကျင်ပွဲစသည်ဖြင့်ပေါ့လေယူလို့မရတော့ထောပတ်စီဥပြားရည်တွေဒါတွေကိုတကူလုံးလိမ့်ရသပင်တွေထဲမှာအကုန်လုံးလိမ့်ပြီးတော့မှခါတယ်အကျဉ်းကန်းနဲ့ဝင်တဲ့ခါကျတော့အဲ့ဒီမှာဒါတွေကိုစုပ်ရထောပတ်စီဥတွေပြားရည်တွေဒါတွေစုပ်ပြီးဒီလိုနဲ့ပဲအသက်ရှင်ရခမဲတော်ကြီးနိုင်ပါစံပြီလားမစံသေးပါဘာကြောင့်လဲဒီအကြောင်းကြောင့်ဆိုဒီလိုဆိုရင်ဘာလုပ်ရမှာလဲ မေတော်ကြီးဝင်ခွင့်မရမှဖြစ်မယ်ဆိုအဲ့ဒီမှာမေတော်ကြီးမဝင်ရဆိုပြီးတော့အဲ့ဒီမှာတားမလိုက်တော့ခမေတော်ကြီးစားစရာရသေးလားမရတော့အဲ့လိုမရတော့ပြီမယ်လို့လည်းပဲဒီခမေတော်ကြီးဟာမြတ်စွာဘုရားနဲ့ပထမဦးဆုံးရာဇဂျိုမျိုးတွေ့ပြီးတော့မြတ်စွာဘုရားဖူးတွေ့ရတဲ့အချိန်တရားနာရတဲ့အချိန်အဲ့ဒီအချိန်တည်းကတရားတွေနှလုံးသွင်းရှုမှတ်ရင်းနဲ့အဲ့ဒီမှာသောတပန်အရိယာပုဂ္ဂိုလ်ကြီး အဲလိုဆိုတော့သောတပန်အရိယာပုဂ္ဂိုလ်ဆိုတော့သူ ရှုမှတ်နည်းတွေနားလေသဘောပေါက်နေတဲ့အတွက်အကျဉ်းကန်းလေးထဲမှာဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်။ဘာလို့ပြီးရှုမှတ်နေတာလဲ။အဲဒီမှာဈဉ္ညာလျှောက်ပြီးတော့အခုဘုန်းကြီးတို့ယောဂီများရှုမှတ်တယ်လို့ပေါ့။သွားတယ်သွားတယ်ပဲဖြစ်ဖြစ်ညာလန်းနေဖလန်းနေပဲဖြစ်ဖြစ်အဲ့ဒီကြွမှုလမ်းမှုချမ်းမှုပဲဖြစ်ဖြစ်သူဟာတတိကံပြီးရှုမှတ်ရင်းနဲ့ရှောင်နေတာဈဉ္ညာမရှောင် အဲ့ဒီကနေတရက်ကနေနှစ်ရက်ငါးရက်ခုနှစ်ရက်စသည်ဖြင့်ရက်တွေကများလာ ခမဲတော်ကြီးရောဘယ်လိုနေလဲဒီလိုပဲလန်းလန်းဆန်းဆန်းပါပဲသက်ရှင်ရပါပဲဘာကြောင့်အစာမစားရပဲနဲ့သက်ရှင်နေတာလဲဆိုတော့ဣရိယာပဋ္ဌာမြတ်တာနေလို့ပါဗာမြတ်တာနေလို့လဲဈဉ္ညာလျှောက်တော့ဣရိယာပုမြားပြီးတော့တခါလေ ဗိမသာရမင်းကြီးရဲ့ရုပ်ရည်အရေးအစင်းတွေဟာငကိုတုံးကားတဲ့တောင် ကြည်လင်းနေတယ်ဓမ္မပီတိတွေဖြစ်နေတာအဲ့တော့ငကိုတုံးကားတဲ့တောင် ကြည်လင်းပြီးတော့အရေးအစင်းတွေပါဝါဝင်ပြီးတော့ကြည်လင်းတော့ပါနေတယ်ဒီလိုဆိုရင်ဘယ်လိုလုပ်ရမလဲခမေတော်ကြီးနိုင်ပါစောင်းဇင်းညာမသွားနိုင်အောင်ခြေဘွားဓာခွဲပြီးရှမ်းမိကရဲရဲတင်ဖို့ပါပဲဆိုတော့ အဲ့ဒီအချိန်မှာခြေဘဝဓာခွဲပြီးဇာမိခဲတင်လိုက်တော့ရှောင်းနိုင်သေးလားဈဉ္ညာလည်းမရှောင်းနိုင်တော့ဘူးတခါတည်းပဲနာယောဆန်သိဆုံးသွားတာပဲဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်စားထားတဲ့အစာတွေကြည်ကျက်ကျမ်းမာရေးတွေကောင်းပြီးတော့အသက်တူမှလားအသက်ရှည်မှလားအေးဒါကြောင့်အသက်ရှည်ခြင်းဘာလို့ရမှာလဲဈဉ္ညာလျှောက်ပါ နောက်ပြီးတော့အတိတံပိတံခာယိတံတာယိတံသမ္မာပရိကမ္မံကိစ္စတိဈဉ္ဉံလျှောက်တဲ့ခါမှာလမ်းလျှောက်ရံနဲ့အသက်ရှိတယ်ဆိုတော့အဲတော့ဈဉ္ဉံလျှောက်တော့ကိုကလမ်းလျှောက်တာသမ္မာပရိလျှောက်တာနဲ့ကိုကတရားမှတ်ကလေးနဲ့လျှောက်တာဆိုတော့ဝိပဿနာကုသိုလ်ရောမရဘူးလားအေးအဲ့လိုကုသိုလ်လေးရသွားနောက်ပြီးတော့မိမိတို့ဒီမှာအတိတံပိတံခာယိတံတာယိတံသမ္မာ ရိကမ္မံကိစ္စတိတဲ့ပရိကမ္မံကိစ္စတိတဲ့ကင်းစင်ယောဂအစာကြေကျက်အဲစောစောကဘုန်းကြီးတို့ယောဂီများရဲ့အပ္ပပါရဟောတိဆိုတာအနာယောဂကင်းစင်တယ်လို့ပြောတာနောက်စားထားတဲ့အစာတွေနံပါတ်၄ကြတော့ကြေကျက်တာဈဉ္ဉံလျှောက်ခြင်းအပြင်နံပါတ်၄ကအစာကြေကျက်တယ်နံပါတ်၃ကယောဂကင်းစင်တယ်နံပါတ်၃ကပါတယ်လေ ဘေးယောဂကင်းစင်တယ်ဈဉ္ညာရောက်ခြင်းအပြင်အနာယောဂကင်းစင်ပြီးတော့အသက်ရှိတယ်။နောက်နံပါတ်၄ကစားတတ်တဲ့အစာတွေအားလုံးကြည်ချက်တယ်။ဘာပဲစားစားဈဉ္ညာသာလျှောက်စားကြည်ချက်တယ်။နောက်နံပါတ်၅တဲ့စေကမာတိကေတောတမာတိစိရထိတိကိုဟောတိမိမိရထားတဲ့တမာတိတွေခိုင်မြဲတည်တတ်နေတမာတိတွေပို့ပြီးတော့အကောင်းနဲ့ဈဉ္ညာလျှောက်တယ် ကိုရပြီးသားတမာတိတွေဈဉ္ညာအမှတ်ကလေးမှားပြီးရှောင်နေလို့တမာတိတွေပြတ်နိုင်သလားမပြတ်နိုင်ဘူးလားမပြတ်နိုင်ဘူးရထားတဲ့တမာတိတွေယုံနဲ့မသွားပဲနဲ့ပို့ပြီးတော့တမာတိတွေမခိုင်ခံဘူးလားပို့ပြီးတော့လေတမာတိတွေခိုင်ခံနေမရသေးတဲ့တမာတိလည်းမြန်မြန်ကြီးရလွယ်တယ်ဈဉ္ညာလျှောက်တာဘုန်းကြီးကတော့ဘုန်းကြီးကိုယ်တိုင်ကိုအလေးချင်းရဆိုရင်တော့ ထိုင်ရှုမှတ်တာတဲ့စအာထုစပုဂ္ဂိုလ်ကိုဈဉ္ညာဣရိယာပုဟာအသက်လျော်ဆုံးလို့ဘုညာဒီလိုပဲနှလုံးသွင်းမိပါတယ်။ဘာကြောင့်လဲဆိုတော့ထိုင်တဲ့အခါခန္ဓာကိုယ်ကငြိမ်နေတယ်။ဘာကငြိမ်နေလဲ။စိတ်ကြတော့လှုပ်နေတယ်။စိတ်ကြတော့ဘာဖြစ်နေလဲ။ဟိုရောက်ဒီရောက်ဟိုထွက်ဒီထွက်ဟိုသွားဒီသွားရွာရုပ်ကိုယ်ပေါက်ကိုရှောက် ဈဉ္ညာကြတော့လူကတော့ခန္ဓာကတော့လှုပ်နေတယ်စိတ်ကြတော့မြန်မြန်ငြိမ်သွားတယ်ဈဉ္ညာကဒါကြောင့်မို့စပြီးတော့တမာတိထူထောင်စာပုဂ္ဂိုလ်ဟာဈဉ္ညာဣရိယာပုဂ္ဂိုလ်အဓိကထားပြီးတော့ထူထောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ဒါကြောင့်ဘုန်းကြီးကိုယ်နိုင်လည်းပဲတရားထုတ်ဆုံးကဒီဈဉ္ညာဣရိယာပုဂ္ဂိုလ်ကနေပြီးတော့တမာတိကိုအရယူခဲ့တာပါ အဲ့ဒီကရအောင်ယူပြီးတော့မှဒီအထိုင်နဲ့ဒီတမာရီကို ခိုင်မြဲအောင်ဘုန်းကြီးစူးစမ်းယူခဲ့တာဖြစ်ပါတယ်။ဒါကြောင့်ဈဉ္ညာတမာရီကိုမြန်မြန်ဖြစ်စေလွယ်တယ်။ဒါကြောင့်ဈဉ္ညာဣရိယာပုကိုတမန်ငါရှံငါလေးမရှုနဲ့။ရသောအားဖြင့်ဘုန်းကြီးတို့ဒီမှာကမ္မဋ္ဌာန်းတရားတွေပြနေတယ်ဆိုတာဘယ်နည်းနဲ့ပဲပြပြတရားထိုင်နေတရားထိုင်နေဆိုထိုင်ရှုမှတ်ပုံကြီးတွေပြတာ။ဒီမှာတတိပဋ္ဌာန်ဤအတိုင်းကြတာ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဒီမာစီဆရာတော်ဘုရားကြီးကြတော့ဣရိယာပု၄ပါးစလုံးရှုမှတ်ပုံကိုပြတယ်ရှုမှတ်ပုံကိုပြတဲ့အတွက်ကြောင့်မို့လည်းပဲဒီမှာဣရိယာပုတွေမျှတန်ပြီးတော့တရားကိုကြာရှည်စွာရှုမှတ်နိုင်တယ်တမာရီတွေခိုင်ခံ့ပြီးတော့ဘုန်းကြီးတို့ရိတ်တံမှာဆိုရင်လေဒီတိုင်းပါပဲယောဂီတွေ၄၅နာရီ၄၅၀နာရီတချို့ဆိုရင်၁၂နာရီဘုန်းကြီးရဲ့မွေးနေ့ ဘုန်းကြီးမွေးနေ့ရောက်ပြီဆိုရင်အဲ့ဒီမှာတရားအထူးအထုတ်ကြတယ်တရင်ကျိုးလမ်းကြီးနေ့ဟာပြီးဓမာခါတော်နေ့ဖြစ်တယ်ဒီပြီးဓမာခါတော်နေ့ဖြစ်တဲ့အတွက်ဘုန်းကြီးကတရင်ကျိုးလမ်းကြီးနေ့ကိုဘုန်းကြီးရိတ်တံမှာညင်လုံးပေါက်အထုတ်ပွဲရှိတယ်ဘယ်လိုအထုတ်ပွဲလဲတညာလုံးကြိုးမခင်ကြိုးမစင်းမဲနဲ့ပြောရရင်ဒူတင်နဲ့ပြောရင်နိတ္တစီဒူတင် ဘာဒုတင်လဲနိတ္တိဒုတင်ဆိုတာကြောမခင်ဘူးထိုင်ပြီးရှုမှလိုက်ဈဉ္ညာလျှောက်ပြီးရှုမှလိုက်ထိုင်ပြီးရှုမှလိုက်ဈဉ္ညာလျှောက်ပြီးရှုမှလိုက်ဒီလိုရှုမှနေတာတညာလုံးဘယ်သူမှကြောမစင်ဘူးကြောမခင်ဘူးအဲ့ဒါဘုန်းကြီးဒီလိုညာလုံးပေါက်လေးရသော်ဘုရားရဲ့ဘိဓမ္မာတရားတော်ကြီးဟောပြောဟောကြားတာကိုပူဇော်တဲ့အနေအချင်းပူဇော်မယ်ဆိုပြီးအားထုတ်ကြတယ် ုန်းကြီးရဲ့ဒီမှာဓမ္မယုံကြီးဟာပေ100ရှိပါတယ်ပေ60ကျော်ရှိပါတယ်အောက်ထပ်တထလုံးဟာအမျိုးသမီးယောဂီနဲ့အပြည့်ကြက်မှကြက်တန်နေပါတယ်စိတ်ဝင်စားလို့ညကိုလာပြီးအထုတ်ကြတယ်တညာလုံးဘယ်သူမှကြုံမစင်းဘူးအပေါ်တန်းမှာကြတော့ယဟန်တော်ကြီးအမျိုးသားတွေစိတ်ဝင်စားတဲ့ပုဂ္ဂိုလ်ညနေ6နာရီရောက်လာဆိုတော့ညနေ6နာရီဆိုရင်ရောက်လာကြတယ်ရောက်လာပြီးပြီဆိုရင်အဲ့ဒီမှာ ဓမ္မယုံဝင်ပြီးတော့အဲ့ဒီမှာတရားထုတ်ကြအဲ့ဒီတဲမှာအချို့ပုဂ္ဂိုလ်ကအဲ့ဒီ6နာရီချိန်ကစပြီးတော့မိမိအထိုင်ကိုကိုယ်စိတ်တိုင်းရပြုပြင်ပြီးထိုင်လိုက်တာမနေ့9နာရီသီလယူမှတရားဖြုတ်တယ်လုံးဝထတာပြူတာမရှိဘူးရွှေ့တာပြောင်းတာမရှိဘူးလှုပ်ရှားတာမရှိဘူးအဲ့ဒီလောက်ကိုဣရိယာပုဂ္ဂိုလ်ခိုင်ခိုင်ခန့်ခန့်အားထုတ်နိုင်ပါတယ်ဒါဘုန်းကြီးနေရာကိုပြောတာ အခြားခြားနေရာမှာဘုန်းကြီးကြားဘူးတာဆိုရင်40နဲ့8နာရီအထုတ်သွားတဲ့ပုံကိုယ်တွေရှိတယ်။မလုံမရှားမရှုမပြောင်း။ဒါဘုန်းကြီးတို့ယောဂီများတမာရီခိုင်ကန့်တာလားမခိုင်ကန့်တာလား။တမာရီခိုင်ကန့်တာ။အဲ့ဒီလောက်ထိအောင်စားလည်းမစားဘူးတောင်းလည်းမတောက်ဘူးရေလည်းမချိုးဘူး။တဘူတဘာလည်းမသွားဘူး။ဒီတိုင်းပဲခန္ဓာကိုယ်ကလည်းခေါင်းကလည်းစိုက်နေတာမဟုတ်ဘူးငိုက်လည်းမနေဘူး။ခေါင်းနဲ့ကိုယ်နဲ့ခါးနဲ့တစ်ဖြောင်းနဲ့ အေးအဲ့ဒီလောက်ကိုအားထုတ်သွားတဲ့ပုဂ္ဂိုလ်ဒီဒါတစ်ချိန်လည်းမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ကတဝါတွင်လုံးတရားဝင်နေတဲ့တက္ကပါပဲတက္ကတဲ့ကပါတဝါတွင်လုံးတရားဝင်နေတဲ့အဲ့ဒီတဝါတွင်လုံးတရားဝင်တဲ့အထက်မှာဒီ40နဲ့8နာရီ8နာရီကျော်ကျော်ဟာသူ3ချိန်4ချိန်ပါတယ်လို့ပြောတယ်ဒါတက္ကနဲ့လောက်တာမဟုတ်ဘူးနော်9နာရီ10နာရီဆိုတာကတော့သူ့အတွက်က ထိုင်တိုင်းထိုင်တိုင်းတထိုင်တထိုင်ထိုင်လိုက်တာနဲ့3လနာရီကုန်နေတယ်တဲ့ဒါဘုန်းကြီးတို့တနာရီဆိုတာသူ့မှာမပါအောင်အဲ့ဒီလောက်ထိအောင်တမာရီတွေခင်မြဲပါလေဒါကြောင့်ဈဉ္ဉံဣရိယာပုဟာရာပိတာတမာတိကိုလည်းပဲခိုင်မြဲပြီးတော့မရသေးတဲ့တမာတိကိုလည်းရစေပါတယ်ဒါကြောင့်တမာတိတွေပို့ပြီးတော့ခိုင်မြဲအောင်အားကောင်းအောင်ထိုင်ဣရိယာပုကိုဈဉ္ဉံဣရိယာပုလေးရောအားပြုပြီးတော့ကြိုးစားဖို့မလိုဘူးလားဗျာ။ ကဲဒါကြောင့်မို့ဈဉ္ညာလျှောက်ရှုမှတ်ခြင်းအားဖြင့်အကျိုးဘယ်နှမျိုးတဲ့လဲကဲဒါလေးကိုမှတ်တမ်းလေးတင်လိုက်မယ်ဆိုကြည့်အောင်ခยีသွားနိုင်ကြံ့ခိုင်အားအင်းကင်းစင်ယောဂအစာကြည်ကျက်မပြတ်သမာဓိငါးပါးရှိ သွားသိစဉ်ကြံအကျိုးဒီခยีသွားနိုင်ကြံ့ခိုင်အာအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးဒီ ကဲဒီတော့ဘုန်းကြီးတို့ယောဂီများဈဉ္ညာရဲ့အကျိုး၅မျိုးလဲနားလည်သွားပြီဈဉ္ညာလျှောက်ရှုမှတ်ပုံလည်းပဲဒီလောက်ပြောရင်သဘောပေါက်တော့ပါပြီနော်အလုံးကရှုမှတ်တတ်ပါပြီခုဘုန်းကြီးသင်ကြားပေးနေတာတွေဟာယောဂီများကို နေတတ်အောင်သင်ပေးနေတာကိုရင်ကိုခုဘုန်းကြီးမနေ့ကပြောသလိုအထီးကြံမနေစေခြင်းမူဘုန်းကြီးကတရားအဖို့လေးနဲ့နေတတ်အောင် နေစေခြင်းနဲ့ ဘုန်းကြီးတို့တကယ်အထင်ရှားဆုံးဖြစ်တဲ့အင်အားအကြီးဆုံးနိုင်ငံအချမ်းသာဆုံးနိုင်ငံကြီးရောက်ပြီးတော့တယောက်တည်းစိတ်မချမ်းသာမသာပဲဖြစ်နေမှာဆိုလို့ตาအတွက်စိတ်တွေပူရตาတွေကိုစိတ်မကျေနပ်တွေဖြစ်ရသမီးကိုစိတ်မကျေမနပ်တွေဖြစ်ရအဲ့ဒီလိုမကျေမနပ်နဲ့ဒေါသတွေဖြစ်မနေစေခြင်းဘူးအဲ့တော့ကိုယ့်ဟာကိုယ်ကိုတရားကို ကိုယ်အဖော်လေးလုပ်ပြီးတော့နေတတ်အောင်နေတတ်ရုံနဲ့မဟုတ်ဘူးအသေးလဲတတ်အောင်မို့ အသိနဲ့တတ်အောင်ဆိုတာအခုရှုမှတ်ပုံလေးတွေဘုန်းကြီးဝေဒနာရှုမှတ်ပုံတွေလည်းပဲပြောပြခဲ့ပြီနော်ဝေဒနာလေးတွေဘုန်းကြီးတို့ဒေဂာနီဆဲဆဲဖြစ်ပေါ်တဲ့ဝေဒနာအခုခံစားရတာတဲ့အစာပေါင်းများစွာပို့ပြီးတော့ပြင်းထန်တယ်တည်တော့မယ်ဆိုရင်ဘုန်းကြီးတို့ယောဂီများချွေးစည်းတွေပါထွက်လာဘာတွေထွက်လာချွေးကအရေမဟုတ်တော့ဘူးအစည်းတွေ အဲ့ဒီလိုအစည်းတွေအထိအောင်ထွက်လာတယ်ဆိုတဲ့ကွာသူ့ရဲ့ခန္ဓာသူ့ရဲ့သူ့မှာခံစားနေရတာနည်းနည်းလေးလားအများကြီးလားအများကြီးကိုခံစားနေရတယ်ဆင်းရဲဒုက္ခတွေချွေးတွေကအစည်းပေါက်ပြီးတော့ထွက်လာတယ်အဲ့ဒါဘုန်းကြီးကဘုန်းကြီးမေတော်ကြီးကိုဘုန်းကြီးကိုယ်တိုင်ကွယ်လွန်ကနေအချိန်လေးမှာဘုန်းကြီးကိုယ်တိုင် နန်းနန်းမှာနေပြီးတော့ဒီခါလေးမေတော်ကြီးကိုစမ်းကြည့်တယ်နဖူးလေးစမ်းကြည့်တယ်အစည်းစိတ်ကပ်နေတာလက်ကလေးကိုဆုပ်ထားတယ်စိတ်ကပ်နေတာ အဲ့တော့မကြခင် မေတော်ကြီးဟာဝิญဉ်ချုပ်တော့မှာအဲ့ဒီအချိန်လေးမှာဘုန်းကြီးမေတော်ကြီးဆိုတာတရားနဲ့နေတတ်တဲ့မေတော်ကြီးတရားလေးနဲ့နှလုံးသွင်းနေတာဘုန်းကြီးကမေတော်ကြီးကိုတည်တဲ့အချိန်လေးမှာတည်တတ်အောင်အထူးလုပ်ပေးထားတယ်တရားနဲ့နာပြီးအတန်လေးနဲ့တရားအတန်လေးနဲ့ပဲတည်နိုင်အောင်သို့မဟုတ်ရှုမှတ်မှုလေးနဲ့တည်နေအောင်အမြဲတမ်းနားကနေပြီးတော့တတိပေးပြီးတော့လုပ်ပေးနေတာဆိုလုံးဝရှုမှတ်မှုမလွတ်ဘူးတတိမလွတ်ဘူး အဲ့ဒီမှာဝิญဉ်ချုပ်တော့လေဘယ်လို့မှ အများအမြင်တော့ပြောကြတာပေါ့လေ။ဩဆရာတော်ရဲ့မေတော်ကြီးဝิญဉ်ချုပ်သွားတာဘုရားကူးသွားလိုက်တာတတောင့်တက်တာလေးနော်။သူတို့ကပြောတယ်ဘုန်းကြီးကပြောတယ်မတက်တာဘူး။ဘာလို့လို့မတက်တာလဲဆိုရင်ဘုန်းကြီးစမ်းကြည့်လိုက်တဲ့အခါအစည်းတွေတောင်ထွက်နေတယ်။ဘလောက်မေတော်ကြီးခံစားသွားရလဲ။ဒီဆင်းရဲတွေကိုဘလောက်ထိအောင်ဆင်းရဲလဲဆိုတာဒီမှာချွေးစည်းတွေတောင်ထွက်တယ်။ချွေးကအရေးတောင်မဟုတ်ဘူး အဲ့ဒီလောက်တရားဖြစ်တယ်လို့ဒါကြောင့်မို့တေခံဤစေစေမှာဖြစ်ပေါ်လာတဲ့ဝေဒနာလေးကိုဘုန်းကြီးတို့ယောဂီများတိခံမှုလေးနဲ့ရှုမှတ်ပြီးတော့ဘဝကိုကူးနိုင်အောင်ဒါကြောင့်မို့ခုနေတတ်အောင်လဲဘုန်းကြီးသင်ပေးထားပြီးပြီတေတတ်အောင်လဲဘုန်းကြီးသင်ပေးထားပြီးပြီရှုမှတ်မှုလေးနဲ့သိရင်အဲ့ဒီအသေးဟာအမျက်ဆုံးနဲ့သိသွားတာဘာနဲ့သိသွားတာလဲ အေးတရားရှုမှတ်မှုလေးနဲ့သိသွားတာဒါအမျက်ဆုံးနဲ့သိသွားတာနောက်ဘုန်းကြီးတို့ဒီမှာဣရိယာပဋ္ဌာပိုင်းမှာသွားတဲ့ဣရိယာပုတ်လေးနဲ့ခု ရှုမှတ်တတ်ပြီဆိုတော့ထီတော်ဝါထီတော်မိတိပဇာနာတိထီတော်ဝါရတ်တော်လီဝါရလျင်လီဝါရတ်တုံးရဆေရက်ကဲ့ရစင်မူလီထီတော်မိတိရတ်တိဟူ၏ပဇာနာတိတိဤဝါတိအောင်ရှုပါတဲ့ ရတဲ့မူရာကို ရှုမှတ်ဖို့ဆိုတာဘုန်းကြီးဈဉ္ဉံသွားတဲ့အခါမနေ့ကလည်းအနေငယ်ပြောထားပါတယ်ယောဂီတယောက်ဈဉ္ဉံလျှောက်တဲ့အခါမှာတဏှာတလန်းတဖြောင်လျှောက်ရမယ်ဘုန်းကြီးပြောထားပြီဒါလည်းပဲယောဂီတို့နားလည်သဘောပေါက်တော့ပြီဈဉ္ဉံလျှောက်တာဟိုလျှောက်ဒီလျှောက်လျှောက်တာမဟုတ်ဘူးဘုန်းကြီးတို့ရိတ်တာမှဆိုတာနေ့စဉ်ဘုန်းကြီးတို့နှစ်ပေါက်တရားရိတ်တာကြီးဖြစ်ပါတယ်ဘုန်းကြီးတို့ရိတ်တာ စခန်းလေးတစ်လမှတစ်ကြိမ်တရားစခန်းဖွင့်နေရိတ်တာမဟုတ်ပါဘူးတစ်နှစ်မှတစ်ကြိမ်တရားစခန်းဖွင့်နေရိတ်တာမဟုတ်ပါဘူးနှစ်ပေါက်ရက်ပေါင်း300 300ကျော်ကိုနှစ်ပေါက်ဖွင့်ထားတာပါနားရင်မရှိပါဘူးဘုန်းကြီးတို့စီမှာယောဂီဟာလည်းပဲအမြဲတမ်းဝင်ပြီးတော့ထွက်နေတဲ့ပုဂ္ဂိုလ်ဟာယောဂီတရားကျော်အမြဲရှိပါတယ်အဲ့ဒီမှာတရားတွေအထုတ်နေကြတာဆိုတော့ရောက်စယောဂီဆိုရင်ဘုန်းကြီးက3ရက်ဒါလေးလွတ်ပေးထားတယ် ၃ရက်လွတ်ပေးထားတဲ့ယောဂီဟာရောက်စားတရားတစ်ချိန်မှအမထုတ်ဘူးသေးဘူးခုမှဝင်တာဆိုတဲ့ပုဂ္ဂိုလ်ဘုန်းကြီးဒါလေးလွတ်ပေးထားတယ်။မှတ်ပုံတွေကိုတော့ဘုန်းကြီးရှိရတင်ပေးနေတယ်ဒါပေမဲ့သူ့ကိုဘာမှမထိန်ချုပ်ဘူး။တရားလျှောက်ဖို့လည်းမခေါ်ဘူးသူ့ကိုလွတ်ပေးထားတယ်။သူ့ဟာသူစိတ်ရှိတယ်လို့နေပေးစီအောင်ဆိုပြီးလွတ်ပေးထားတယ်။အဲဒီကံမှာယောဂီဈဉ္ဉံလျှောက်တယ်တခြားပုဂ္ဂိုလ်တွေကဈဉ္ဉံလျှောက်တယ်ဆိုကိုယ်လင်ရကိုယ်လန်းလေးကိုယ့်ဟာကိုယ်တစ်ဖြောင်တလန်းလေးလျှောက်။ သူကတော့မဟုတ်ဘူးတော်ကြရှိဘက်ရောက်သွားလိုက်တော်ကြနောက်ဘက်ရောက်သွားတော်ကြတောင်ရောက်သွားလိုက်မြောက်ရောက်သွားလိုက်ဒါဈဉ္ဉံလျှောက်တာမှမဟုတ်ပဲသူစိတ်ထင်ရလျှောက်သွားတာစိတ်ထင်ရလျှောက်သွားတာရှေ့ရောက်လိုက်နောက်ရောက်လိုက်တောင်ရောက်လိုက်မြောက်ရောက်လိုက်တိုင်းလှုပ်တာနောက်ကြတော့မှသူကဈဉ္ဉံလျှောက်တာဘယ်လိုလျှောက်လို့ဘယ်လိုလျှောက်ပါဆိုမှအဲ့ဒီလိုမလျှောက်အောင်ဒီလိုလျှောက်အဲ့ကျမှတခါတက်ပြရအဲ့ဒီလိုလေးတွေလှုပ်ပြရဒါကြောင့်မို့ဈဉ္ဉံဣရိယာပုဂ္ဂိုလ်ကိုအခုရှုမှတ်ဖို့လေး အားလုံးဟာနားနဲ့သဘောပေါက်ပြီဆိုတော့ရက်တဲ့ဣရိယာပုဈဉ္ဉံဆုံးပြီဆိုရင်လက်ပတ်သွားနေတဲ့ပုဂ္ဂိုလ်ကျတော့ဆုံးတာမရှိဘူးသူကဟိုဘက်သွားဒီဘက်သွားလက်ပတ်သွားနေဈဉ္ဉံဆုံးတာမရှိဘူးမရှိတော့သူရက်တယ်မှတ်လို့မရဘူးအဲ့တော့ဈဉ္ဉံကိုတဏှာတလန်းတစ်ဖြောင်းကိုရောက်တဲ့ပုဂ္ဂိုလ်ကျတော့ဒီဘက်ထိတ်ကဟိုဘက်ထိတ်ဒီနေရာကဟိုနေရာကိုတတ်မှတ်တဲ့နေရာလေးအစအနေအဆုံးရှိတော့ဆုံးသွားပြီဆိုရင်အဲ့ဒီဆုံးတဲ့နေရာကိုဘာလုပ်ရမှာလဲရလဲရမှာ ခြေတော်လေးဇုံရပြီးမျက်စိလေးမိတ်ပြီးတော့ဆံပြားကခြေပြားတိုင်တကိုယ်လုံးကိုအာယုံဆိုင်ပြီးရက်တယ်ရက်တယ်ရှုအဲ့ဒီမှာ၄50ချက်လောက်ရှုတခါတရံမှာ2ချက်3ချက်လောက်ရှုရှုပြတာ ਨੇ လှဲတဲ့အခါမှာခြေတော်လေးလှဲတော့လှဲတယ်လှဲတယ်အဲ့ဒီလှဲတာလေးကိုခြေတော်လေးကိုရှုမျက်စိကဖွင့်စရာမလိုဘူးမိတ်တာအဲ့ဒီကနေသွားမဲ့ဘက်ကိုမျက်နှာမူမိလောက်ပြီလို့ကိုယ်စိတ်ကထင်လာရင်အဲ့ဒီနေရာလေးကိုပြန်ပြီးရက်တယ်ရက်တယ်ရှုလိုက် ပြီးပြီဆိုမှမျက်နှာလေးပြန်ဖွင့်ဆက်ရှောင်ဒီဘက်ကိုဟိုဘက်ထိရောက်သွားပြီဆိုရင်လည်းဒီတိုင်းပဲခြေတော်လေးစုံရမျက်စိလေးမိတ်ရက်တယ်ရက်တယ်တကိုယ်လုံးဆံပြားကနေခြေပြားတိုင်တကိုယ်လုံးကိုအာယုဆိုင်ပြီးရက်တယ်လို့ရှုတခါတရံမှာမထင်ရှားရင်တပြင်းလေးနဲ့ချလိုက်တပြင်းလေးရှက်လိုက်တာနဲ့တပြင်းလေးချလိုက်တာနဲ့စိတ်လေးကိုအပေါ်ကနေပြီးတော့တခါလေရှုကြည့်လိုက်ရက်တယ်ဆိုတကိုယ်လုံးကိုအလုံးထင်မြင်သွားတယ်အဲ့ဒီလိုလေးရှု နောက်တစ်ဖက်ကိုလှည့်တော့လှည့်တယ်လှည့်တယ်ရှုသွားမဲ့ပဲမျက်နှာမူမီရက်တယ်ရှုပြီးရင်ပြန်ရှုအဲဒီမှာဈဉ္ညာဆုံတိုင်းဆုံတိုင်းဒီရက်တဲ့အမူအရာလေးကိုရှုတာဒါကတော့တခဏလေးပဲတကယ်လို့ယောဂီပုဂ္ဂိုလ်ဟာဆွမ်းစားပြီးတဲ့အချိန်ဒီအချိန်ဟာဌိနမိတ်တာဝင်တယ်ဘာဝင်တတ်လဲအာယုံဆုံးလေးစားပြီးပြီဆိုရင်တရားထိုင်ရင်ယောဂီတွေကြည်လိုက်တခါလေကောင်းတဆဆန်နဲ့ပုတ်တင်ညိုတွေဖြစ်ကုန်တယ် နှစ်ယောက်များမျက်နှာချင်းဆိုင်ထားလိုက်ရင်ခေါင်းချင်းတိုက်တာနဲ့ပဲပြီးမှာငိမ့်မှာငိုက်တာထိနမိတ်ဓာတ်တွေဝမ်းထဲမှာအစာရောက်သွားတော့လူဟာလေးသွားတာထိနမိတ်ဓာတ်တွေဝင်သွားနေစွန်းစားပြီးတဲ့ချိန်ဒီတိုင်းပဲဘုန်းကြီးကအဲ့ဒီချိန်ဆိုရင်ထိနမိတ်ဓာတ်ဝင်တတ်တယ်တကယ်လို့အဲ့ဒီထိနမိတ်ဓာတ်မဝင်စေခြင်းရက်တဲ့ဣရိယာပုနဲ့ရှုပါပြောလိုက်တယ်ရက်တဲ့ဣရိယာပုနဲ့ကိုယ့်ဟာကိုယ်နေရာလေးကြည့်ပြီးတော့ရှုပါစရှုစမှာနာယံလေးနံကပ်ပြီးတော့ရှုပါ အဲ့ဒီလိုလေးနဲ့ယူခိုင်းနေရက်တည်ရက်တည်ပထမတော့တကိုယ်လုံးစံပြားကခြေပြားပေါ့ရက်တဲ့အခါမှာလက်နှစ်ဖက်ကိုတွဲလောင်းကြီးချပြီးရရမှာမဟုတ်ဘူးအဲ့လိုတွဲလောင်းကြီးချပြီးရရင်နောက်ကျသွေးတွေကကျလာပြီးတော့လက်ကြီးကလေးနေလက်ကြီးလေးပြီးတော့ဒီခါလေခန္ဓာကိုယ်လည်းမှတ်လို့မရလက်ကြီးကလေးလေးနေအဲ့လိုဖြစ်လာတဲ့ဒါမှမဟုတ်လက်ကလေးကိုရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်ပေါ့သို့တော့ရှေ့ပိုက်ထားတာပဲများတယ်ရှေ့ပိုက်ပြီးတော့ရက်တယ်လို့ရှုမှတ်နေ အဲ့ဒီမှာရက်တယ်လို့ရှုမှတ်နေဒီပေါ်မှာရက်တဲ့အာယုံပေါ်မှာမိလာတာနဲ့တပြိုင်နက်တည်းလက်ကလေးကရှေ့ကိုချပြီးပိုက်ထားတာဆိုတော့လက်မောင်းလေးကဝမ်းပိုင်းနဲ့သွားထိနေတယ်ထိနေတဲ့အတွက်ကြောင့်ရရင်နဲ့ဖောင်းနာပိန်နာလေးထင်ရှားတယ်။ဘာလေးထင်ရှားနေလဲ။အဲ့ဒီကံမှာအဲ့ဒီရက်နေရင်းနဲ့ဖောင်းနေပိန်နေဖောင်းနေပိန်နေရှုနေလို့ရတယ်။မရှိပဲရှုတာလားရှိလို့ရှုတာလား။ ဒီသူကရှိနေလို့သူကထင်ရှားနေလို့ဒါကြောင့်နိဗ္ဗာန်မြန်ရခြင်းနေဆိုတာကွယ်ဘူတံဘူတတောပတ္တိမေတ္တာနဲ့နိဗ္ဗာန်ရပါတယ်ဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းရှုနိဗ္ဗာန်ရတယ်လို့ပြောတာအဲဒီတော့ဒါလေးဖြစ်နေတဲ့အတိုင်းဒီမှာဖောင်းတာလေးဖြစ်တော့ဖောင်းတယ်ပိန်တာလေးဖြစ်တော့ပိန်တယ်ဒီမှာမတ်တရရင်ရှုနေတယ်အဲလိုရှုရင်လည်းရှုရက်တဲ့အမူအရာတစ်ခုလုံးကိုအာယုဆိုင်ရင်လည်းဆိုင်ရတယ် ကြာရှည်စွာအဲ့ဒီကိုယ့်အကူတည်တံ့ရှုမယ်ဆိုရင်တော့အ ਨੇ ဆုံးထိုင်ရှုမှတ်တယ်လို့တဏှာကြီးပေါ့စပြီးတော့ရှုမှတ်စမှာတဏှာကြီးတိအောင်မရနိုင်ဘူးမိနစ်30 30ကျော်လာရင်မရနိုင်တော့အဲ့လိုနဲ့ယောဂီပုဂ္ဂိုလ်ဟာရက်တဲ့အမူအရာလေးရှုတဲ့အခါမှာရက်တဲ့အမူအရာရှုရင်လည်းရှုဖောင်းတဲ့ပိန်နဲ့ရှုရင်လည်းရှုဘာတိလာလဲဆိုတော့အဲ့ဒီကြတော့တောင့်တင်းနေတဲ့သဘောတွေထင်ရှားတယ်ခန္ဓာကိုယ်ကြီးတောင့်တင်းနေတဲ့သဘော တခါတည်းမှာလှုပ်ပြီးရင်နေတဲ့သဘောထင်ရှားနေတယ်ရတဲ့ရတဲ့ရှုနေလှုပ်နေတဲ့ခန္ဓာကိုယ်ရဲ့ရင်ပြီးတော့လှုပ်တချို့ယောဂီဆိုရင်အဲ့ဒါကိုပဲမူးတယ်လို့ပြောတယ်။ဘာလဲဆိုတော့ခန္ဓာကိုယ်ကရင်လှုပ်နေတော့မူးနေတာပေါ့သူမှာ။အဲ့ဒီမှာတေချာလေးရှုကြည့်နေအဲ့ဒီကနေပြီးတော့မကိုယ်ကကိုယ်ဖောင်းတာပင်နာလေးထင်ရှားရင်ဖောင်းတဲ့ပင်နဲ့ပဲကူးရှုလိုက်။အဲ့လိုရှုရင်းကဘာဖြစ်လာလဲအောက်ပိုင်းကတခါတည်းမှာ ခြေတော့ကနေပြီးတော့ဒူးတီအောင်တောင့်တင်းနေတဲ့သဘောတွေ့ရတယ်။ဘောင်းနာပိနာရှူရင်းနဲ့နော်အဲ့ဒီမှာတောင့်တင်းနေတယ်အောက်ပိုင်းကတောင့်တင်းနေတယ်အပေါ်ပိုင်းဒူးရဲ့အပေါ်ပိုင်းကြတော့ရင်းပြီးလှုပ်နေတာကသွားတွေ့ရတယ်။တောင့်တင်းနေတဲ့သဘောတွေ့တာလဲဝါရောတတ်ပဲ။ထောက်ကန်နေတဲ့သဘောတွေ့နေတာလဲဝါရောတတ်ပဲ။ရင်းနေတဲ့သဘောတွေ့တာလဲပါတတ်လဲ။ဝါယောဓာတ်ကြည့်တယ်ပဲကြည့်ရက်တဲ့နေရာမှာဝါယောဓာတ်ကပဲထင်ရှားနေတယ်အထူးပြုပြီးတော့ အဲ့ဒီကနေပြီးတော့မှရှုနေ15မိနစ်မိနစ်20ကြာလာတဲ့ခါကျတော့ဘာဖြစ်လာလဲခြေပေါ်အားကစပူးလာတယ်။ဘာတွေပူးလာလဲခြေပေါ်အားကစပြီးပူးလာတယ်ယောဂီပုဂ္ဂိုလ်အကြီးဖောင်းနာပိန်နာလေးနဲ့တွဲပြီးတော့ပူးတယ်။ဖောင်းနေပိန်နေပူးတယ်ဖောင်းနေပိန်နေပူးတယ်ရှုကြည့်သို့မဟုတ်ပူတာလေးကိုပဲတက်တက်ရှုမယ်ဆိုရင်လေပူတယ် ပူတယ်ရှုကြည့်တစ်ချက်မှန်လိုက်ပူတာလေးကတိုးလာလိုက်တစ်ချက်မှန်လိုက်ပူတာလေးကတိုးလာလိုက်အဲ့ဒီမှာတဖြည်းဖြည်းခြေပွားကနေပြီးတော့တခါလဲခြေချင်းဝက်ခြေချင်းဝက်ကနေဒူးဒူးတီအောင်တခါခြေသလုံးဒူးတီအောင်ပူမှတ်လေပူလေမှတ်လေပူလေအဲ့ဒီကနေတဖြည်းဖြည်းအထက်ကိုတက်တက်လာတာရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာတစ်ချက်မှတ်လိုက်တစ်ချက်တိုးလိုက်တစ်ချက်မှတ်လိုက်တစ်ချက်တိုးလိုက်နဲ့အပေါ်ပဲပူတာတွေတက်တက်လာဖြောက်မသွားအောင် အဲ့ဒီကနေပြီးတော့တစ်ချေချေပေါင်ပေါင်ကနေပြီးတော့ခါခါကနေပြီးတော့ရင်ရင်ကနေပြီးတော့လေပင်လေပင်ကနေခေါင်းအဲ့ဒီပူတယ်လို့ရှုမှတ်နေတဲ့ယောဂီရဲ့တဏ္ဍာမှာ တကိုယ်လုံးမီးမြိုက်ထားသလောက်ပူလောင်တယ်ဘယ်လိုပူလောင်လာတာလဲတကယ်ကိုဒီမှာပူတတ်တယ်တိဇောတတ်တယ်လွန်လွန်ကဲကဲဖြစ်နေတာဗတ်တတ်တယ်လွန်ကဲနေတာလေတိဇောတတ်တယ်ဘုန်းကြီးယောဂီညာအဲ့ဒီပူနေတဲ့သဘောပဲယောဂီသိနေတယ်ကိုယ့်ရဲ့ခန္ဓာကိုယ်ဆိုတာမထင်ရှားတော့ အဲ့ဒီမှာပူသဘောလေးပဲတွေ့နေတယ်ဆိုတော့ဒါတကယ့်ကိုသဘောလေးပဲနိပူသဘောပဲရှိတယ်ခန္ဓာကိုယ်ဆိုတဲ့ပုံမှန်သဏ္ဍာန်ကြီးမရှိတော့ပူနေတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုရင်ဒီလိုထင်လာနိုင်မယ်အဲ့ဒီလိုလည်းဖြစ်လာနိုင်မယ်တိခံနိုင်တယ်များတိခံရတယ်ကိုကိုကိုပြန်ပြီးတော့တတိပေးသေးရင်ပေးရအခုအပူဟာခန္ဓာကိုယ်ကဖောက်ပြန်ပြီးပူတဲ့အပူတိခံတိခံနင့်ကိုတရားစမ်းနေတယ် မိမိကိုယ်ကိုမိမိပြန်တတိပေးနင်းကိုတရားစမ်းနေပြီမင်းကိုတရားစမ်းနေပြီသိခံသိခံသိခံပြီးရှုငရဲအပူဟာဒီအပူတဲ့ပူလိမ့်မယ်ငရဲအပူကိုမခံရင်မင်းဒီအပူလေးကိုသိခံပြီးရှုအဲ့လိုပဲကိုယ့်ကိုအားပေးပြီးရှုရတယ်အဲ့လိုအားပေးပြီးရှုမှမိနစ်20မိနစ်30မိနစ်50မိနစ်60တနာရီ2နာရီစသည်အဲ့လိုရှုနိုင်လားဒါကြောင့်မို့ဒီလိုဘုန်းကြီးတို့မြန်မာနိုင်ငံမှာအဲ့ဒီရက်ပြီးတော့ ရက်တဲ့ဣရိယာပုနဲ့ရှုမှတ်ဖို့ညွှန်ကြားခဲ့တဲ့ဆရာတော်ဘုရားကြီးဟာတော်ကူးဆရာတော်ကြီးဖြစ်ပါတယ်။မော်လမြိုင်ဘက်မှာတော်ကူးဆရာတော်ဗာဆရာတော်လေ။အဲ့ဒီတော်ကူးဆရာတော်ဟာဒီရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်တရားတွေပေါင်းမြောက်တော်မူတဲ့ဆရာတော်ဖြစ်ပါတယ်။သူ့ကိုမာစီဆရာတော်ဘုရားကြီးကိုယ်တိုင်မေးဘူးပါလေ။တော်ကူးဆရာတော် ရက်တဲ့ဣရိယာပုနဲ့တရားတွေပြနေတယ်လို့ကြားတယ်ဟုတ်သလားဆိုဟုတ်ပါတယ်ဗျာထိုင်တဲ့ဣရိယာပုနဲ့လည်းတပည့်တော်ရှုမှတ်ခိုင်းပါတယ်ဈဉ္ဉံဣရိယာပုနဲ့လည်းရှုမှတ်ခိုင်းပါတယ်နောက်ဆုံးလျောင်းတဲ့ကံမှလည်းရှုမှတ်ခိုင်းပါတယ်ဗျာဒါပေမဲ့တခြားဣရိယာပုအလုံးတဲ့ဒီရက်တဲ့ဣရိယာပုဟာဝရိယပူရပါတယ်မပူရလဲဝရိယပူရပါတယ်များသောအားဖြင့်ယောဂီများဟာဝရိယနည်းပြီးတော့ အိတ်ငိုက်တာနဲ့စိတ်လွင့်တာကများပါတယ်တဲ့ရက်တဲ့ဣရိယာပုကြငိုက်လို့လည်းမရဘူးလွင့်လို့လည်းမရဘူးပြစ်လဲမှာတဲ့ဒါကြောင့်မို့ဝရိယပို့ပြီးတော့ရှုမှတ်နိုင်အောင်မို့တရားမြန်မြန်တမာရီဖြစ်အောင်တရားမြန်မြန်တွေ့အောင်သိအောင်မို့တပိတော့ရက်တဲ့ဣရိယာပုကိုအထူးပြုပြီးညွှန်ကြားပါတယ်ဗျာဆိုဆရာတော်ဘုရားကြီးကဝမ်းမြောက်ဝမ်းသာမယ်ကောင်းတယ် တော်ကူးဆရာတော်ရဲ့အစီအစဉ်လေးဟာအင်မတန်ကောင်းတယ်များသောအားဖြင့်ယောဂီများဝိရိယရော့တယ်ဝိရိယနည်းတယ်ဝိရိယရော့တော့ဌိနမိတာတွေဝင်နေစိတ်တွေကဟိုရောက်ဒီရောက်နေပြန်ကျဲပြီးတော့တဏှာကြီးလည်းထိုင်နေအဲ့ဒီထဲမှာ9မိနစ်10မိနစ်တောင်အာယုံမစိတ်ကမမိကြဘူးတဲ့အခုတော်ကူးဆရာတော်ရဲ့နီးနေဆိုတော့တော်တော်လေးအဆင်ပြေပါတယ်ဆရာတော်ဘုရားကြီးကိုယ်တိုင်ထောက်ခံပေးပါတယ်အဲ့ဒီမှာတော်ကူးဆရာတော်ကြီးဟာသူကိုယ်တိုင်လည်းပဲ24နာရီလုံးလုံးရပ်ပြီးရှုမှတ်နိုင်တဲ့ ဘလောက်ခိုင်မြဲလေဆိုတာကြည်ဣရိယာပုကိုရက်တဲ့ဣရိယာပုနဲ့24နာရီလုံးလုံးနဲ့ဘုန်းကြီးကြားဘူးတာနော်ကိုယ်တိုင်တွေ့တာမဟုတ်ဘူးထိုင်တဲ့ဣရိယာပု24နာရီလုံးလုံးထိုင်ပြီးရှုမှတ်နိုင်တယ်ဇင်းဉဏ်နဲ့24နာရီလုံးလုံးဈဉ္ဉံကိုမယမနာရှောင်နိုင်နေတဲ့နောက်ပြီးတော့လျောင်းဆက်တဲ့ဣရိယာပုတဲ့24နာရီလုံးလုံးရှုမှတ်နိုင်နေတဲ့ဘုန်းကြီးတို့ယောဂီတွေ ဒီဣရိယာပု၄ပါးကိုကိုကြိုက်တာကိုရွေးပြီးတော့ရှုမှတ်ပါဆိုရင်ဘယ်ဣရိယာပုကိုရွေးမှလဲဟဲ့ဆိုတော့ိတ်တဲ့ဣရိယာပုကိုတော်တော်သဘောကျသွားတယ်နဲ့တကယ်တမ်းကျတော့စဉ်းစားကြည့်ပါအိတ်ကြည့်ပါ မလှုပ်ဘဲနဲ့ဘယ်လိုလုပ်အိတ်မလဲမရဘူးခဏလေးတနာရီတနာရီခွဲကိုယ့်အကူပက်လက်ပြဖြစ်ဖြစ်ဆောင်းရပြီအိတ်ကြည့်ဘယ်လိုမှမရဘူးပူလာတယ် အောက်ကဝေဒနာတွေတက်လာတာဒီကလည်းဟိုဘက်ဒီဘက်ပြောင်းရတာကြီးတယ်ပဲဒီဆရာတော်ကြီးကမပြောင်းမရွှေ့ပဲနဲ့အသေးကောင်းလို့သဘောထားပြီးတော့24နာရီလုံးလုံးကိုပဲလျောင်းဆဲရနဲ့ရှုမှတ်နိုင်တယ်အဲ့လောက်ခိုင်မြဲပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရက်တဲ့ဣရိယာပုလေးနဲ့ရှုသွားရင်လေသူ့ရဲ့တဘာဝအမှန်တရားလေးတွေမသိနိုင်ဘူးလားဗျာတေချာရှုတေချာသိနိုင်တယ်အဲ့ဒါရှုရင်းနဲ့ပဲဒီပူမှုသဘောအေးမှုသဘောတောက်မှုသဘောတင်းမှုသဘော ဒီသဘောလေးတွေတွေ့ပြီးဒါလေးတွေကိုရှုမှတ်ရင်ရှုမှတ်ရင်လည်းပဲဖြစ်ပြဉာဏ်นี่မပေါ်နိုင်ဘူးလားဗျာဖြစ်ပြဉာဏ်นี่ပေါ်နိုင်ပါလေဒီတိုင်းနဲ့ဆက်လက်ရှုမှတ်သွားလို့ဝိပဿနာဉာဏ်အားတွေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်တော့မညာပူညာနိဗ္ဗာန်မရနိုင်ဘူးလားကဲမြတ်စွာဘုရားလက်ထက်ကအဲ့ဒီလိုမတ်တက်ရပြီး ရှုမှတ်ရင်းနဲ့တရားရသွားတဲ့ယဟန်တော်လေးတစ်ပါးကိုပြောမယ်တိတ်တဆိုတဲ့ယဟန်တော်လေးသူဟာလူဘဝနဲ့မြတ်စွာဘုရားတရားနာရလို့ တရတရားတွေဖြစ်ပြီးတော့မြတ်စွာဘုရားသာသနာဝင်ရောက်ပြီးယဟန်ပြုတယ်။ယဟန်ပြုပြီးတဲ့အခါမြတ်စွာဘုရားထံကကမ္မထမ်းယူတယ်။တရားအထုတ်ပုံ အထုတ်နည်းတွေနာကြားတယ်။နာကြားပြီးတော့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်တယ်။တောထွက်ပြီးတော့မိမိတရားအထုတ်ဖို့အတွက်သင်္ကန်းချောင်းရှာတယ်။အဲ့လိုတောထွက်ပြီးသင်္ကန်းချောင်းရှာတဲ့အခါလှိုင်ကူတစ်ခုကိုတွေ့တယ်။ဘာကိုတွေ့လဲ။ လိုင်ကိုလေးတစ်ခုပဲကလေးလိုင်ကိုလေးတွေ့တဲ့အခါအော်ဒီနေရာလေးမြန်နေပြီးအားထုတ်ရင်ကောင်းမှာဒီနေရာလေးကိုသဘောကျသို့တော်လည်းပဲတရားအထုတ်ဖို့နေရာရပြီမဲ့ဆွမ်းခံဖုံးပေးဖို့နေရာဆွမ်းခံစရာရှိဖို့မလိုဘူးလားလိုတဲ့အတွက်ကြောင့်မို့ဩဆွမ်းလောင်းမဲ့ပုဂ္ဂိုလ်ဆွမ်းခံစရာနေရာကောစကံရှာအောင်မှရှာတော့အဲ့ဒီမှာတိုးထဲမှာသခင်နေစိုက်ပြိုးနေတဲ့တိုးတဲလေးတတဲကိုတွေ့တဲ့အခါအဲ့ဒီကိုကြွတော့အဲ့ဒီကတကဒကမာကြီးတွေကတရားတရားကောင်းကောင်းနဲ့ ရှင်ဗျာရှင်ဗျာတရားအထုတ်မယ်ဆိုရင်အဲ့ဒီလိုင်းကုန်းမှနေပြီးတော့အထုတ်ပါဆွမ်းအတွက်တော့ဖြင့်ကြောင်းကြတော့မမူပါနဲ့တပည့်တော်တို့ကဆွမ်းအတွက်တောင်းဝန်ယူလူတန်းမှမင်းဆိုတော့ဟောဆွမ်းအတွက်လည်းပဲရှိသွားပြီဆိုတော့ဘာမှပူပင်စရာမလိုတဲ့အခါကျတော့ဒီလိုင်းကုန်းလေးမှာပဲသူတရင်သုံးတယ်လိုင်းကုန်းထဲမှာတိလန်းနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ရောက်လာလို့ရှိရင်တစ်ပင်အောက်မှာပဲဖြစ်ဖြစ်ကြောင်းမှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ် တိလန်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာရင်အဲ့ဒီလိုင်ကူအဲ့ဒီတစ်ပင်အဲ့ဒီအိမ်စသည်စောင့်တဲ့နတ်တရားနေရာဖယ်ပေးရတယ်။ဘာလို့ပေးရလဲ။နေရာဖယ်ပေးရ။နေရာဖယ်ပေးရတယ်။တိလန်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့အမြင့်မြင့်မြတ်တဲ့နေရာမနေရအောင်လေတင်မနေရအောင်နေရာရွှေ့ပေးရတယ်။နေရာရွှေ့ရပြီဆိုတဲ့ကူကအဲ့ဒီပုဂ္ဂိုလ်ကြီးအခက်ခဲလေးတွေဒုက္ခလေးတွေမကြုံရဘူးလား။ကဲမိမိတို့ပဲစဉ်းစားကြည့်ပေါ့။ အင်္ဂန်လေးပါဠိတခန်းကိုအင်္ဂန်လေးပြောင်းပြီဆိုရင်တလနဲ့တောင်းချင်မကြနိုင်ဟုတ်တယ်မလားဘလောက်ဒုက္ခရောက်တယ်ဆိုတာကြည့်သူလည်းအောက်နဲ့တွေဆိုတာကသားတွေသမီးတွေနဲ့နေတာအထက်နဲ့တွေလို့မဟုတ်ဘူးအဲလိုဆိုတော့သားတွေသမီးတွေနဲ့ရွှေ့ပေးနေရတော့အဆင်မပြေလာဘူးကလေးတွေကလည်းအိမ်ပြန်မယ်အိမ်ပြန်မယ်တငုံကိုတရင်နဲ့သူတို့နေရာသူတို့ပြန်နေတာပေါ့ဒါပေမဲ့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကချွတ်မောပြီးတော့ဒီကိုယ်တော်လေးကြာကြာမနေနိုင်ပါဘူးငါသားရင် ရှိကြတာပေါ့ခဏနေလိုက်ပါအောင်ဤသိခံပါအောင်ပေါ့အမျိုးစုံချောမော့ပေါ့အဲ့ဒီလိုနဲ့ချောမော့နေပြီမဲ့အချိန်လေးကကြည့်လိုက်တဲ့အခါကျဒီကိုလေးဒီကိုတော်လေးကပြန်မဲ့ပုံစံမမြင်ပြန်မဲ့ပုံစံမမြင်တဲ့အခါကလည်းကြတော့ဒီကိုတော်လေးပြန်အောင်ငါဘယ်လိုလုပ်ရပါမလဲစဉ်းစားနတ်ကကိုတော်ကိုအဲ့ဒါပြန်မို့ရအတွက်ဘယ်လိုလုပ်ရပါမလဲကြည့်တယ်သူ့ရဲ့သီလ သူသီလတွေစင်ကြယ်သလားမစင်ကြယ်ဘူးလားဆိုတာသီလကိုစစ်ဆေးတယ်နတ်ကနေစစ်ဆေးတယ်နတ်မျက်စိနဲ့ကြည့်တယ်သီလစင်ကြယ်နေတယ်ဘာမှအပြစ်ရှာလို့မရအောင်အဲ့လိုအပြစ်ရှာလို့မရတဲ့အခါကာလကြတော့နတ်ကကိုယ်တိုင်ပဲပြန်ပြီးတော့အပြစ်ဖြစ်အောင်ပြန်လုပ်ရတာနတ်ကအဲ့လိုနတ်ကကိုယ်တိုင်ပဲအပြစ်ဖြစ်အောင်ပြန်ပြီးတော့လုပ်ရတာအပြစ်ဖြစ်အောင်လုပ်တော့သူဆုံးခံနေတဲ့အိမ်ဒီအိမ်ကဆုံးကွန်းနေလောင်းနေလို့သာဒီကိုယ်တော်လေးနေတာဆုံးကွန်းလောင်းမဲ့လူမရှိရင်မနေဘူး အဲ့တော့ဒီအိမ်ကအိတ်ရှင်ရဲ့သားဖြစ်တဲ့ပုဂ္ဂိုလ်ကိုငါလေပင်လိန်ထမ်းမှာပဲဆိုနတ်ကနေလေပင်လိန်ထမ်းလိုက်တာနတ်ကင်တာတဲ့ဘာလို့တာလဲอืมနတ်ကင်ရင်လည်းပဲပျောက်တဲ့ပုဂ္ဂိုလ်ကြီးစီသွားပါအဲ့ဒီမှာနတ်ကင်ထားတဲ့နတ်ကကင်ထားပြီးတော့ဘာလုပ်လဲဆိုတော့သူကပဲကင်ထားပြီးတော့သူကပဲပုကပ်ပြီးတော့နင်းသားဒီလိုဖြစ်နေတာပျောက်ချင်လားပျောက်ချင်တာပေါ့ဗျာဟိုမှာ ပါဇက်ကလည်းလေပင်းကြီးလိန်ထားတယ်ဆိုတော့ပါဇက်ကြီးကလည်းတခါလေရွဲ့ပြီးတော့ပိတ်လို့လည်းမရတရေတွေကကြနာရီတွေကကြမြေရီတွေကကြဆိုတော့စားလည်းမစားရဆိုတော့ပျောက်စီချင်တာပေါ့ပျောက်ချင်ပါလေဆိုတော့ဒီလိုပျောက်ချင်ရင်နင်တို့အိမ်မှာဆုံးခံကြွနေတဲ့ကိုတော်လေးစီကဆေးတောင်းတဲ့ကိုတော်လေးစီကဘာတောင်းခိုင်းတာလဲဆေးတောင်းတဲ့အဲ့ဒီစီလေးတိုက်လိုက်ရင်ပျောက်သွားလိမ့်မယ်တောင်းကျင်မှုတဲ့ အဲ့ဒီတက္ကမကြီးကမတောင်းကျင်ဘူးတဲ့ဘုန်းကြီးစီကဆိုဘာမှမလိုချင်ဘူးတဲ့တော်လိုက်တာနော်တချို့ကဘုန်းကြီးစီကဆိုဘာရရအခုဒီမှာတော်လိုက်တာမလိုချင်ဘူးတဲ့ဘာမှမတောင်းကျင်ဘူးတဲ့အဲ့တော့ဘယ်လိုမှနတ်ကတိုက်တွန်းလို့မရတဲ့အခါကျတော့ကဲဒီလိုဆိုရင်တဲ့အဲ့ဒီဘုန်းကြီးကတောတဲမှာတရားကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်တွေဆိုတာတဲ့ ကရိုးနာပေါ့ခြေတဲ့နာအဲ့ဒီလိုဆောင်းထားရတယ်တဲ့အဲ့ဒီကရိုးနာလေးတောင်းနဲ့တောင်းပြီးတော့တင်သားရဲ့နှာခေါင်းဟွာလေးကိုကရိုးနာလေးတင်ပြီးမှုတ်လိုက်ပျောက်သွားလိမ့်မယ်အဲ့ဒီမှာမတောင်းကျင်ဘူးတဲ့ဒကမကြီးယဟန်တန်ဃာတွေစီကဘာမှမလိုချင်ဘူးတဲ့သူဘာမှမလိုချင်ဘူးတဲ့အဲ့ဒီလိုနဲ့တိုက်တွန်းလို့မရတဲ့ခါကျတော့နောက်ဆုံးကြတော့နတ်ကလျှော့ပြီးတော့ကဲ အဲ့ဒီကိုယ်တော်လေးရဲ့ခြေတော့ဆေးတဲ့ခြေဆေးရေရောမရနိုင်ဘူးလားရနိုင်တယ်ဒါကတော့ရနိုင်ပါလေတောင်းစရာမှမလိုပဲရနိုင်တယ်ရနိုင်တယ်ဆိုတော့ကဲအဲ့ဒီခြေဆေးရေလေးရရင်ခြေဆေးရေလေးနဲ့တင့်သားကိုတောင်းလိုက်ပြောက်သွားလိမ့်မယ်ဒါနဲ့ကိုယ်တော်လေးဆုံးခံကြွဆောက်ကိုယ်တော်လေးဆုံးခံလားဆုံးခံလာတဲ့အခါကျတော့ဟိုးခုံပေါ်မှာခင်းခင်းလေးခင်းပေးလိုက်တပည့်လေးခင်းပေးကိုယ်တော်လေးထိုင်တပည့်လေးပေးချအဲ့ဒီမှာရှင်ဗျာလေကြားတဲ့ကကြွလာတော့ခြေတော်မှာရှင်လေးဖုန်လေးနဲ့ တပည့်တော်ခြေဆင်းလိုက်မယ်ဘုရားဆိုပြီးတော့အပေါ်ကနေခြေထောက်ကိုရေလောင်းပြီးအောက်ကခွနဲ့ခံယူထားလိုက်တယ်အဲ့လိုခံယူထားပြီးတော့သူသားလေးတောက်လိုက်တဲ့အခါပျောက်သွားတယ်ပျောက်သွားပြီးအဲ့ဒီမှာယဟန်တော်လေးဆွန်နေပါလေလောင်းဆွန်နေပါလေကတ်ကတ်ပြီးတဲ့အခါကျတော့မှကိုတော်လေးဟာဆွန်ပုံပေးပြီးတော့မိမိလိုင်ကူကိုပြန်ကြွလာလိုင်ကူပြန်ကြွလာတဲ့အခါကျတော့မှအဲ့ဒီလိုင်ကူမှာစောင့်တဲ့နတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားတခါတည်း ဆေးဆရာကြီးပြန်လာပြီလားဆိုပြီးတော့မေးတာအဲ့လိုမေးတဲ့အခါကျတော့မှသင်ဘသူလဲလို့မေးတော့ငါဒီလိုင်ကိုစောင့်နေနတ်ပဲ။အော်ငါဆေးမကူပါဘူး။ဘာလို့ဆေးမကူရမှာလဲဒီကနေ့ပဲသင်ဟာလူနာတယောက်ကိုကူခဲ့တယ်မို့လားမကူဘူး။စသည်ပေါ့။ဟိုတုန်းကရောမကူခဲ့ဘူးအခုလည်းမကူဘူးနောင်လည်းငါကူမှာမဟုတ်ဘူး။ယဟန်ဆိုတာဆေးမကူကောင်းဘူး။ယဟန်ဆိုတာဘာလဲလဲ။ဆေးမကူကောင်းဘူး။ဆေးမကူကောင်း ဈေးလည်းမကူကောင်းဘူးပြောရရင်ကတော့ဘာဆောင်ဘာလဲပွဲဘာမှကိုမဖေးကောင်းတာဒါကတော့လည်းပဲဘုန်းကြီးပြောတာပြောရတာပါဒါပေမဲ့ကုဒကာရမကြီးပြောရမှလည်းအနာတယ်တကယ်တော့ဒါရီဟာယဟန်တို့တို့ရဲ့အလုံးမဟုတ်ပါဘူးအဲ့ဒါကယဟန်တို့ရဲ့အလုံးမဟုတ်ပါဘူးတကယ်များယဟန်တော်များအဲ့ဒီလို မိမိရဲ့ဒီမှာဘယောကနဲ့မိမိကအဆောင်ပေးတယ်ပါပေးတယ်ညာပေးတယ်ပေးလို့ကိုယ်ကစီးပွားတက်တယ်သို့မဟုတ်ယာရုတက်တယ်တက်လို့စားပွဲလေးဆွန်းလေးသွားလူအဲ့ဒီဆွန်းကိုဆွန်းလုတ်တိုင်းဖုံးပေးတိုင်းဖုံးပေးတိုင်းအာပါတဲ့နာမုံဝဲဒီဇာသွားလူတယ်ဒီကိုတော်ဒီမုံပဲဒီဇာကိုကင်ပြီးဖုံးပေးတိုင်းဖုံးပေးတိုင်းအာပါတဲ့နာကျောင်းဆောက်လူတယ်ငါ့ကိုကြီးပွားအောင်လုပ်ပေးတာငါဒီဖုချရာတော်ကိုတော့ကျောင်းဆောက်ကိုယ်ွယ်မှာပဲကျောင်းဆောက် ကျောင်းမမတက်ရသေးဘူးအရေးနင်းတာနဲ့ပဲအဖတ်တွေတင်နေတာအဲ့လောက်တိအောင်ယဟန်တော်တွေမှာထိလိုက်ပါလေယဟန်တော်တွေမှာအဲ့ဒါကြောင့်မို့ဒီမှာယဟန်ရဲ့တီလာကိုနတ်ကရှားနေတာသူ့တီလာကျိုးတာပေါက်တာတွေသူ့တီလာတွေဘယ်လိုလဲဆိုတာရှားနေတာရှားလို့မတွေ့လို့ကိုယ်တိုင်ဖန်တီးယူတာအဲ့လိုကိုယ်တိုင်ဖန်တီးယူတဲ့အခါမှာဒီကိုယ်တော်လေးကဖန်တီးတဲ့မှာသူ့ရဲ့ပိုက်ထဲမှာမဝင်ဖြစ်ပါဘူး ယ်လိုမှလည်းသူစီကလည်းဟိုတက္ကမကြီးကလည်းမတောင်းဘူးဆေးလည်းမတောင်းဘူးအဲဘာမှနှာလည်းမတောင်းဘူးဘာပစ္စည်းမှမတောင်းဘူးမတောင်းတဲ့ပဲနဲ့ဟိုကခြေထောက်ကိုသူ့ဟာသူဆေးပြီးတော့ရေစေးယူတာငါခြေထောက်ကခြေစေးရေလေးယူလိုက်ယူပြီးတောက်လိုက်လို့ကိုရိုလေးကမပြောဘူးပြောရင်ဒီမှာအဘကတက်နေပြီအဲလိုအမတက်နေပြီဆိုတော့ तू ကလည်းပြောတာမဟုတ်ဘူးဟိုကသူ့ဟာသူလှုပ်ပြီးတော့နတ်ပြောတဲ့အတိုင်းလှုပ်တာအဲလိုဆိုတော့ဒီကိုရိုလေးဆေးကုသလားမကုဘူးလား ကဲသူသူစီကပါတဲ့ဆေးတွေပါလေပေးတာပြူတာရောရှိရလားဘာမှမရှိဘူးဘာမှမရှိတဲ့အတွက် သူ့မှာဘာမှအပြစ်မှမရှိဘူးဘာဘာမှမသိဘူးအဲ့ဒီခါကျတော့တရားကိုတော်လေးကစဉ်းစားတယ်ဒီနတ်ငါ့ကိုအပြစ်ရှာနေတာပဲသူ့ရဲ့နတ်တို့ရဲ့မျက်စိနဲ့ငါ့ရဲ့အပြစ်ကို ကြည့်တာတောင်သူမမြင်ဘူးတကယ်တော့ငါတီလာရောသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယခုအချိန်ထိအောင် ငါတိလာတွေကျိုးတာပေါက်တာကြောင်တာကြားတာဆွန်းတာကွက်တာဒါတွေများရှိနေမလားမေးပါတယ်အဲ့ဒါတွေများရှိနေမလားလို့တခါလေသူ့ဟာသူဆင်ခြင်ကြည့်လိုက်တဲ့အခါကလာကြတော့သာသနာတော်ကိုဝင်ရောက်လာတဲ့အချိန်ကစပြီးယနေ့တိုင်အောင်သူတိလဟာညှိုးတာခြောက်တာမရှိဘူးကြောင်တာဆွန်းတာကွက်တာမရှိဘူးဘာမှကျိုးတာပြတ်တာမရှိဘူးဆင်ခြင်နေတယ် အဲ့ဒီဗဂရိစင်ကြယ်နေတဲ့သီလကိုသိရတဲ့အခါကလားကိုယ်သီလစင်ကြယ်နေတာသိရတဲ့အခါကျတော့စိတ်တွေဝမ်းနည်းမလားဝမ်းသာမလားအဲ့ဒီမှာဝမ်းသာမှု ပီတိတွေဖြစ်တာကိုတော်လေးမှာအဲ့လိုဝမ်းသာမှုပီတိတွေဖြစ်လာတဲ့အခါအဲ့ဒီပီတိကိုဝိပဿနာရှုသွားတာအဲ့ဒီမှာဝမ်းသာစိတ်လေးကိုပြန်ပြီးတော့ရှုသွားတယ်ရှုရင်းနဲ့ဝမ်းသာစိတ်လေးကလည်းပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်ပေါ်လာလိုက်ပြတ်သွားလိုက်တိလိုက်ပြတ်လိုက်တိလိုက်ပြတ်လိုက်ဒီတိုင်းသွားနေတာ အဲဒီကနေမှခန္ဓာပေါ်မှာပေါ်တဲ့အာယုံလေးတွေကိုလိုက်ပြီးရှုမှတ်ရင်းနဲ့ပဲတတိယသမารီအာဝိပဿနာဉာဏ်အားဖြင့်ဆင့်ဆင့်တဲ့မဲဆင့်ဆင့်ပူဆင့်ဆင့်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးတော့ယဟနာဖြစ်သွားတယ်။ထိုင်ရင်လားရက်ရင်လားလိုင်ကူဘဝမှာမတ်တက်ရန်ရင်လေးနဲ့ပဲနှလုံးသွင်းရှုမှတ်ရင်းနဲ့ယဟနာဖြစ်သွားတာ။ဒါကြောင့်ရက်ပြီးရှုမှတ်ရင်းနဲ့ရောတရားမရနိုင်ဘူးလား။ အေးတရားတွေရနိုင်တယ်တရားတွေတွေ့နိုင်တယ်တရားတွေသိနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရက်တဲ့ဣရိယာပုတ်လေးနဲ့လည်းပဲရှုတဲ့အခါမှာသေးသေးချာချာကြကြနတ်နာစူးစိုက်ပြီးတော့ရှုပါတမာရီဖြစ်အောင်ရှုပါဘာဖြစ်အောင်ရှုရမှာလဲတမာရီဖြစ်ုံလေးနဲ့အာမရပဲနဲ့ဉာဏ်ဖြစ်အောင်ရှုပါဘာဖြစ်အောင်ရှုရမှာလဲအေးသေချာရှုဝိပဿနာဉာဏ်นี่ဖြစ်ပြဉာဏ်นี่ပေါ်လာအောင်ရှုပါ အဲ့ဒီကနေဆက်လက်ယူမှပွားများအားထုတ်သွားရင်အခုတိတ်တဆိုတဲ့မထေလေးကဲ့သို့မတ္တရရင်းနဲ့လည်းပဲကိလေသာအသောကုန်ခန်းပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာအေးဒါကြောင့်မို့ဘုန်းကြီးတို့ရရင်းနဲ့ရှုတဲ့အခါမှာလည်းပဲသေချာရှုရင်တရားလဲရနိုင်တယ်တရားလဲတွေ့နိုင်တယ်တရားရောမသိနိုင်ဘူးလားဒါကြောင့်မြတ်စွာဘုရားက ပုဏ္ဏစာပရံဘိခဝေဘိက္ခု ကိစ္ဆံတောဝကိစ္ဆံမိတိပဇာနာတိထိတောဝထိတောမိတိပဇာနာတိဘေခဝေယံတော်များအိုချစ်သားတို့ဘုနာဇာပရံရှုမပွားများအထုပုံ နောက်တစ်မျိုးကဘေခုယဟန်သည်ဝါတရားရှုမအထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော့သွားစေသွားခိုက်သွားစင်မူလီ ကိစ္ဆာမေတိသွားသည်ဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါထိတော်ဝါရတော်လီဝါရလျင်လီဝါရတုံးရစေရခိုက်ရစင်မူလီတိတော်မီတိယတိဟူ၏ပါဇာနာတိတိဤဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါ၏တည်း